94ပေါ့အဲဒီပထဝီတွေဟာသဘောတရားပဲအပြင်ဘက်ကတွေ့ရတဲ့ပထဝီတွေအဝတ်အထည်မိမိတို့သုံးဆောင်ပြီးရနေတဲ့ဒီတို့ဖဏတို့စသည်တွေဒီပြင်လည်းပဲနေရာထိုင်ခင်းတွေအဲဒီတွေ့ကြည့်ရတာတွေ ရှိပါတယ်အဲဒီမှာလည်းခင်မှာကျမ်းသာတဲ့သဘောတွေရှိဒါလည်းပဲပထူပဲပုဂ္ဂိုလ်သတ္တဝါသဘောတရားမဟုတ်ဘူးအပြင်ဘက်ကပထူကတော့ပုဂ္ဂိုလ်သတ္တဝါသဘောတရားမဟုတ်ဘူးဆိုတာသင်ကြားကြောက်ခဲနေကြီးကဲတုံးတိုင်းကြားစသည်တွေမှာရှိနေတဲ့ခက်မှာကျမ်းသာတဲ့သဘောတွေဟာอืมသက်ရှိတဲ့သတ္တဝါကောင်မဟုတ်ဘူးခက်မှာကျမ်းသာတဲ့ပထူဓာသဘောမျှပဲ လိုသင်ကြားပါတယ်အဲလိုပဲကိုယ်တွေကရှိတဲ့သံမင်းမွေးညင်းစရှိတဲ့ဖို့စုတွေထဲမှာထက်မှကျမ်းမ်းတဲ့သဘောတွေဟာလဲပထဝီဓာတ်သဘောတရားမျှပဲဓာတ်တရားမျှပဲလို့ဒီလိုနှလုံးသွင်းနေတာဒီလိုသိရတယ်ဒီလိုသိဖို့ရဟောထားပါတယ်အဲဒီလိုပြီးတော့တဏ္ဍဓမ္မမနေသောဟမသနာမေသောအတ္တတိဧဝမေနယထာဘုဒ္ဓံသမ္မပညာရသဗံ တန်ထိုသဘောကိုနေတမမဤဒီကငါဤဥစ္စာငါဤဥစ္စာမောအပြင်ဘက်ကဆက်မှာကျမ်းသာတဲ့သဘောလိုပဲကိုယ်တည်းကကိုယ်သဘင်းကိုယ်မှာပေါရောက်ပြီးတော့နေမြေကုံးမွေးစားရည်တဲ့မွေးတွေခြေသက်လက်သေးတွေသွားတွေအရည်တွေအသားတွေအကြောတွေအယိုးတွေစသည်ဖြင့်ပေါ့ဆက်မှာကျမ်းသာတဲ့သဘောတွေကိုယ်တည်းကဟာတွေရှိတယ် နေတာမမအဲ့ဒီဥစ္စာငါငါဥစ္စာမဟုတ်ငါဥစ္စာနေရာဖြင့်သာယာစရာကောင်းတဲ့သဘောတရားတွေသာယာစရာကောင်းတဲ့ဝတ္ထုပစ္စည်းတွေမဟုတ်ဘူးသာယာစရာကောင်းတဲ့ဝတ္ထုပစ္စည်းတွေမဟုတ်ဘူးငါသပင်ကလေးကလာပါတယ်တင့်တယ်တယ်ဗန်တယ်ရှိရစသည်ဖြင့်ပေါ့သပင်ကလေးတစ်ခုတည်းလည်းပဲသာယာနေကြ နှခုံးမွေးကကောင်းတယ်စသည်ဖြင့်သာယာရလက်သက်ခြေတွေကလည်းပဲလှတယ်။ဒါကြတဲ့သွားလေးတွေကလည်းပဲကောင်းတယ်လှပါတယ်။ကိုယ်အရေလေးကလည်းပဲဝါဝင်ပြီးတော့နေလို့ကောင်းတယ်လှပါတယ်တင့်တယ်စသည်ဖြင့်မလို့နေတဲ့သာယာနေကြတာကိုအဲ့ဒါဟာနေတ္တမမဧတ္တဤသဘောတည်းမမ ငါ၏ဥစ္စာတွေငါ၏ဥစ္စာဖြစ်ဖြစ်ဘာယာဝယ်ဒီနာမဟုတ်ဘူးတဲ့ဘာယာစရာနှိမ့်တဲ့စရာမဟုတ်ဘူးအပြင်ဘက်ကတုံးတဲ့ကြောက်ခဲမြေကြီးကထဲမှာရှိတဲ့ပထဝီဓာတ်တွေဟာငါကိုယ်ပဲငါ၏စိတ်ပိုင်းပဲလို့လာပါတယ်တင်းတယ်တယ်လို့ဒီလိုဘာယာခြင်းမရှိသလိုပဲကိုယ်တည်းကရှိတဲ့ပထဝီဓာတ်ထဲမှာကျမ်းမ်းတဲ့သဘောတွေလည်း လာရခြင်းမရှိရဘူးလို့ဆိုလိုပါတယ်အခုတွေ့ရှိတဲ့အခါကာလအထီကိုမှတ်တော့ဘယ်စိတ်ပိုင်းကပဲထီထီပေါ့ထီတယ်ထီတယ်မှယထာတရားပထဝီဓာတ်ကိုတွေ့ရတယ်ခဲမှာကျမ်းတဲ့သဘောတွေ့ရတယ်မှားတဲ့သဘောကျမ်းတဲ့သဘောအဲ့ဒါပဲတွေ့ရတယ်အဲ့ဒီလိုတွေ့ရတဲ့အခါပထဝီဓာတ်တွေ့တာပဲအဲထီရယ်ထီရယ်မှ ဝထူရီဓာတ်တွေ့လက်ထဲကလည်းတွေ့တယ်ဒီတော့ထဲကလည်းတွေ့တယ်ကိုယ်ထဲကလည်းတွေ့ဗဇာထဲမှာလည်းတွေ့တာပါပဲရှားနေမှလည်းတိုက်ခိုက်ပြီးတော့ဘောကတွေ့လိုက်ပါတွေ့လိုက်တတိတွေ့ရင်အဲဒီတော့ဆက်မှာတဲ့သဘောလေးတွေတွေ့ရအဲဒါအပြင်ဘက်ကတုံးတိုင်ကြောက်ခဲမြည်ကြီးခဲမှာရှိတဲ့ဆက်မှာတဲ့သဘောလိုပဲကိုယ်ထဲကလည်းဒီတိုင်းပဲသဘောတရားတွေပဲအသက်ရှင်နေတဲ့ ငါကောင်ရဲ့အစိတ်ပိုင်းမဟုတ်ဘူးငါကောင်ရဲ့အစိတ်ပိုင်းနေရာချင်းတရားစရာမဟုတ်ဘူးလို့အဲဒီလိုညာထဲမှာမြင်သွားဖို့တောက်ကြောက်မှတ်နေတဲ့ပုဂ္ဂိုလ်တွေအမှားကောင်းနေတဲ့ကအဲ့ဒီတိုင်းပဲမြင်တယ်သဘောတရားနေရာချင်းပဲမြင်တယ်ကိုယ်တွေကဒုတိယတွေဘယ်ကဒုတိယကြည့်ကြည့်တဲ့သဘောလေးပဲဒါတရားကိုကြီးအကောင်းထဲကြီးကပြောက်ပြီးတော့ကိုယ်လည်းမရှိကောင်းထဲလည်းမရှိလက်လည်းမရှိခေါင်းလည်းမရှိခြေလည်းမရှိ ဘာတော့ရှိတော့ဆိုအထီလေးတွေရှိတာလေးတွေပေါ်နေအဲဒါဆက်မှကျမ်းမ်းတဲ့သဘောနူးညံ့တဲ့သဘောအတွေ့အထိလေးတွေဒီလိုလဲတွေ့ပါတယ်ပူတဲ့အေးတဲ့အတွေ့အထိတွေရှိပါတယ်အတွေ့အထိတော့မျိုးမျိုးရှိတယ်အဲဒီထီလေးတွေကြီးတယ်ပဲထီပြီးကြောလဲထီပြီးကြောလဲထီပြီးကြောလဲအဲဒါလေးတွေတွေ့တယ်အဲဒါကိုယ်တွင်းကပထဝီနဲ့ပြင်ကပထဝီအတူတူပဲอืมနေတာမမဧတံဤသဘောတွင်နမမငါဤဥစ္စာအဖြစ်နဲ့ตายရစရာကောင်းတယ်

လာပါတယ်တင့်တယ်တဲ့ဒီလိုဘုန်းကြီးသားကိုသူများတွေသဘင်ကျူမလို့ငါမကျူဘူးอืมလာပါတယ်တင့်တယ်တဲ့ဒီလိုဘုန်းကြီးရဲ့အဲဒီလည်းလည်းပဲတို့သွားတော့အကြောင်းပြုပြီးတော့လည်းသူများတွေမှာငါလိုမလှပါဘူးမတင်တယ်ဘူးမကောင်းဘူးငါမှလှပါတယ်တင်တယ်တယ်ကောင်းတယ်အဲဒီလိုဂုံယူနေကြတာပေါ့အဲဒါအဲဒီလိုဂုံယူစရာမဟုတ်ဘူးတဲ့ဧသော ဒီအရာသည်တဲ့သပင်တို့မွေးညင်းတို့ရေသက်လက်သက်တို့သွားတို့အရေးအသားအကျိုးအယုရိုးရင်းချင်းဒီအညို့နှလုံးအသက်မေ့ပြန်ဆိုဥမဥရေသာသစ္စာအောင်ဘုံနောက်တိုင်အောင်တော့အာလုံး20ရောကုထာကအစုကိုစုတွေအဲ့ဒါတွေကဂုံယူစရာတွေမဟုတ်ဘူးဂုံယူပြီးတော့မာနဖြစ်စရာတွေမဟုတ်ဘူးဆိုတာသိမြင်ရမယ် အဲဒီဒီလေးတွေမှာတိုင်းမှာတိုင်းဟာရှိရတဲ့သဘောလေးတွေတွေ့နေတဲ့အခါမှာအဲဒီမာနမာနနဲ့ဂုဏ်ယူစရာတွေမရှိဘူးမာနလည်းကကင်းနေတာပဲမာနလည်းကင်းပြီးတော့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နဲ့ဘာမှဂုဏ်ယူစရာမရှိဘူးနမေသောအတ္တဧသောဤယာရီမေငါဤနာအတ္တ အသက်ရှင်နေတဲ့အတ္တကောင်မဟုတ်ဆိုးရတဲ့အတ္တကောင်မဟုတ်အဲဒီဟာငါ့ဤအတ္တကောင်မဟုတ်ဘူးအသက်ရှင်နေတဲ့အကောင်မဟုတ်ဘူးလို့ဒါလိုလည်းမြင်ရမယ်ဒါရီပုဂ္ဂိုလ်ရင်တော့အဲ့ဒီလိုထင်နေတာပဲဒီကိုယ်လုံးမှာရှိတဲ့ရုပ်တင်နာနေအကုန်လုံးကိုငါပဲဆိုပြီးအသက်ရှင်နေတဲ့အကောင်ပဲဆိုပြီးရှင်ရင်ဆွဲလာတယ် အခုခက်မာတဲ့သဘောတွေပထဝီဓာတ်တွေကိုတွေ့ထိတယ်တွေ့ထိတိုင်းကဘယ်ကျင်နေတဲ့အကောင်မဟုတ်ဘူးအစိုးရတဲ့အတ္တကောင်မဟုတ်ဘူးသဘောတရားများပဲဆိုတာဘယ်လိုသိရမလဲဒီလိုလည်းသိပါတယ်မှန်နေတယ်ကအသိကြည့်လေးကြီးတယ်သိပြီးတော့ပြောသိပြီးတော့ပြောသိပြီးတော့ပြောပြီးတော့တင်းနေကအနာတ္တသဘောတရားတွေရှင်းနေတာအမှန်ရှင်းပါတယ်အနာတ္တလို့ဆိုတော့မဆိုရပါဘူးသူသဘောတရားလေးတွေသူကသိပြတယ် အပြင်ဘက်မှာတိုက်ခတ်နေတဲ့လေတွေအသက်ရှင်နေတဲ့အကောင်ရင်လုံးမယူဆသလိုပဲကိုယ်တည်းကအတွေ့အထိတွေလည်းထိပြီးကြောက်ထိပြီးကြောက်သဘောတရားတွေဟာအဲပုဂ္ဂိုလ်သတ္တဝါရဲ့လို့ဘာမှဆွဲလန်းကြံမရှိဘူးသဘောတရားနေရာချင်းနဲ့ယောဂီပုဂ္ဂိုလ်ညာနဲ့မှရှင်းပြီးတော့သိရအဲဒီလိုသိရမယ်ဧဝမိဣတိသောဧဝံ

မင်္ဂသာသီလဝိပဿနာပညာဖြင့်ဒိဋ္ဌဝမြင်ပြီး၍ပထဝီတာသူရပထဝီတာမှအဲပထဝီတာသူရပထဝီတာ၌နေပင်တိညီငွေတွေတော့ဤအဲဒီလိုမြင်ညီငွေတယ်အဲဒီလိုသဘောတရားလေးညာကြီးတဲ့ဖြစ်ပြနေတဲ့သဘောတရားလေးညာကြီးတဲ့မြင်လို့ရှိရင်ညီငွေတယ် သတိပုဂ္ဂိုလ်တွေတော့မငင်းငွေဘူးဒါကတော့ကြောစရာကောင်းကိုယ်သမင်းသူသမင်းတွေကြည့်ပြီးတော့ตายရတယ်ဟွန်းတို့မြေကုံမွေသူမြေကုံမွေစသည်ကြည့်ပြီးတော့ตายရတယ်ကိုယ်လည်းပဲခြေသေးသူလည်းပဲခြေသေးတွေကြည့်ပြီးတော့သာသွားလေးတွေကြည့်ပြီးတော့လည်းตายရတယ်ကိုကအရေးလေးအရေးဆိုတာကတော့ဒီကိုယ်လုံးပေါ်တယ်မျက်နှာတို့ဘာလို့နေပုံနေအဲ့ဒါတွေကြည့်ပြီးကြောက်ကြပဲမိမ့်မပဲမျက်နှာလေးသုံး ညက်ပြီးတော့နေတယ်စသည်ဖြင့်အဲ့ဒါတွေကသာယာစရာဖြစ်အဲ့ဒါတွေကြီးပြီးသာယာနေတယ်နိဗ္ဗာန်တွေမငြင်းငွေဘူးလို့သာပြောနေတာပဲမငြင်းငွေအခုအတွေ့အထိလေးတွေထိပြင်းပြောက်သွားရင်ထိပြင်းပြောက်သွားရင်ဒါတွေကတွေ့နေရလို့ရှိရင်ငြင်းငွေတယ်ဘာမှပြောကြမဟုတ်ဘူးသဘောတရားတွေဘာမှပြောကြမရှိဘူးอืมအဲဒီတော့ စိတ်ထဲမှာသိပြီးတော့ညင်းငွေမပြောမွေ့ပထဝီဓာတုယစိတ်တံဝိရာစေတိပထဝီဓာတုယပထဝီဓာမှာစိတ်တံစိတ်ကိုဝိရာစေတိတမေကင်းစေပြည့်ပြည့်စေပထဝီဓာမှာအစကတမဲ့ပါရနေတာတဲ့ကိုယ်စပင်လေးပါရကိုမြေကုံမွေးစသည်ပါရပေါ့ ဒီသက်လက်သက်သာယာသွားသာယာအရေးသာယာစသည်ဖြင့်ပုဂ္ဂိုလ်တွေကအစိတ်ပိုင်းပထဝီဓာတ်ခဲမှတဲ့သဘောတွေကိုညစ်တဲ့သာယာနေသဘောကျအဲဒီသဘောမှန်ကိုသိလိုက်တော့ဧဝမေတ္တာဘုဒ္ဓံသမပညာဒိဋ္ဌဘောကိုမှန်နိုင်ပြီးတော့ပြည့်ပြည့်နေတဲ့သဘောတရားမျှပဲဆိုတာမှန်နိုင်တဲ့ခါကလာကြတော့ပထဝီဓာတုရပထဝီဓာတ်မှာစိတ်တန်စိတ်ကိုဝိရာသေးတယ် တမ်းမဲ့ပြည့်စုံတယ်တမ်းမဲ့ပြည့်စုံတယ်ဒီအတာဆွဲလေးပြဲသွားတယ်စကသွဲနေတာလေအသွဲပြေသွားတယ်အသွဲကင်းသွားတယ်အဲဒီလိုကင်းသွားအောင်လို့အထုရမယ်လို့ဆိုလိုပါတယ်ဒါပထဝီဓာတ်ဒီနေ့ကပြီးခဲ့ပါတယ်ဒီနေ့အာဘောဓဝေယသတ္တမသရာဟုလဝါယောဓာတု အဲကတမသရာဟုလားအာဘောဓာတုရာဟုလားจิตသားရာဟုလားအာဘောဓာတုအာဘောဓာတိကတမသအဘေဘာနိအာဘောဓာအရေရဆိုတာဘယ်ဟာလဲလို့မေကောမေဝပထမကမူတည်ခဲ့တာကရုပ်တရားကိုအနိစ္စဒုက္ခအနတ္တထင်အောင်ရှုဖို့ရမြတ်စွာဘုရားက

အချို့ဣဇာတိကဣဇာရသာနာ၌ဖြစ်၏ဣဇာတိကဣဇာရသာနာ၌ဖြစ်သည်လိသိဟာရှိ၏အဘောဓာကိုယ်တွင်သာနာကလည်းရှိတယ်သိရပါ၏ရာအပြင်ဘက်သာနာကလည်းရှိတယ်အဘောအရေးဆိုတာကိုယ်ထဲမှာလည်းရှိတယ်တဲ့အရေးရအသူရအပြင်ဘက်မှာလည်းရှိတာပဲကတမဇရာဟုလဣဇာတိကအဘောဓာတု အာဟုလားစိတ္တရာဟုလားဣဇတိကာရာဟုဣဇတိကာဘောဓာတုကိုယ်တွင်တဏ္ဍာ၌ဖြစ်သောအာဘောဓတိကိုယ်တွင်တဏ္ဍာ၌ရှိသောအာဘောဓတိကဓမ္မသဘေဘာနိဟုမူကားယဣဇတံဝိသတံအာဘောအာဘောကတံလေယတိတံပိဋ္ဌံပေမပုဂ္ဂောလောဟိတံပေရောမေရောအာတုဝတာကိလောတေနိကလာတိကာမုတ်တံ

ကိုယ်တော်တဏ္ဍာငါရှိနေတဲ့အရေးသဘောအရေးပဲလို့ခေါ်ဆိုရတဲ့သဘောအရေးဆိုတော့ကိုစီးသွားနေတာတွေကြတော့အရေးပဲရေးပဲလို့ပြောကြတယ်မစီးမသွားဘဲနဲ့စိုးနေုံတော့အရေးလို့တော့ပြောကြဘူးဒါပေမဲ့အဲ့ဒါတွေလည်းအရေးဖြစ်လို့ရောက်နေအရေးသဘောထဲမှာပါဝင်နေတယ်တက်ဝင်နေတဲ့သဘောတွေအဲတော့အရေးရအဆိုရတွေအရေးရအဆိုရအတိုင်းရအဲဒီ

ငါဤစိတ်ပိုင်းပဲလို့ဆွဲလာမှာအဇာတဲကတတွေးဆိုပါတော့အဘောဓပဲလို့အဇာတဲမှာရှိနေရင်ငါပဲလို့ထင်ရတယ်ငါဤအစိတ်ပိုင်းပဲလို့ထင်ရတယ်အဇာတဲမှာဆွဲပြီးတဲ့အခါပြင်မဲ့ရောက်သွားတော့ငါမဟုတ်တော့ဘူးငါဤစိတ်ပိုင်းတော့မဆွဲလာတော့အဲကြောင့်ကိုယ်တည်းရှိနေတုံးကလေးကိုဆွဲလာအဲဒီကိုယ်တည်းရှိနေတုံးကလေးကိုငါငါယုဇနေအချင်းလောကအများဆွဲလာလို့ဥပါရိဏတရားခေါ်တယ် အပြင်လေးရောက်သွားတဲ့ဥစ္စာဥပါဒိနာမခေါ်ဘူးအတွင်းမှာဆိုရင်ဥပါဒိနာအဲ့ဒါတွေကဘာတွေတုံးဆိုသေယတိဒံဤဒံဤမာနိဤအာဘောဓတောတိဤဒံဤဒံဤမာဤအာဘောဓတောတိသေယထာကရမဘယ်ဒီလိုနည်းမူက

အရေဥရေပါကြမှာအကုန်လုံးတစ်ကိုယ်လုံးပြန့်နှံ့ပြီးတော့အဲဒီအဘာဒပြီးကြီးအရေဥရေပါကြကပြီးကြီးပြက်တဲ့ခါကျရင်ရရရင်ယောဂဝေဒနာတွေဖြစ်တယ်အဲဒါသူ့လည်းအရေးသဘောပဲအသေးသဘောအရေးသဘောပဲသူကအဆိုင်သေးသဘောတော့မဟုတ်ဘူးဒါကြောင့်သူကပထဝီဓာတ်မခေါ်ဘူးသူအရေးသဘောအသေးသဘောကများနေလို့သူအာဘောဓလို့ခေါ်တယ်ပိဋကံပြီးပြီးသေမံတလိမ့် သလိကတော်ကလည်းကျောင်းကနေပြီးတက်တယ်လားသူစကားပြောတဲ့ခါကျမှတက်တယ်သလိသူကသင်ကြပါဆွေးထုတ်တဲ့ခါကျရင်တွေ့နေရတာလူလည်းအရေးသဘောရှိတယ်ပုတ်ဘောကြီးရတာနာရှိတဲ့ခါမှာသာသာသိတော်မရှိဘူးရောဟိတံသွေးတယ်သွေးဆိုတာတော့ဒီလိုလုံးမှာအများကြီးရှိနေတာပါပဲနာတွေပါရှိတဲ့ခါကျသွေးပုတ်တွေသွေးသွေးတွေဖြစ်တယ်သတိနေတဲ့ခါတော့သွေးကောင်းတယ်သေတော့ချွေး ကျွေးဆိုတာအဲ့တက်ကတွက်နေတာမေတော့အစီအစီဆိုတာကတော့ဘဝတဲ့ပုဂ္ဂိုလ်တွေမှာအစီတွေညာနာစီအပင်တဲ့ပုဂ္ဂိုလ်တွေမှာလည်းနည်းနည်းစီအစီကျဲအစီတုံးကြီးအာသူမျက်ရည်တဲ့မျက်ရည်ဆိုတာအဲမျက်စိမှာယောဂရှိတဲ့ပုဂ္ဂိုလ်တွေမျက်ရည်လူလိုထွက်နေတာပဲယောဂယောဂမရှိနိုင်ဘူးတော့မျက်စိသုံးခုနဲ့ထိခိုက်လို့ရှိရင်မျက်ရည်ထွက်ဝင်နေတဲ့အခါကာလမျက်ရည်ထွက်တတ်တယ် ဝင်နေတဲ့အခါငိုငိုငိုယူတဲ့အခါကလည်းမျက်ရည်ထွက်ဝမ်းသာတဲ့အခါလည်းမျက်ရည်ထွက်တာလေသူကပီတိဖြစ်တဲ့အခါလည်းဟုတ်လားပီတိကဒီပီတိကလည်းတရားနဲ့စတဲ့ပီတိလည်းရှိတယ်လောကကြီးနဲ့စတဲ့ပီတိလည်းရှိတယ်လောကကြီးမှာကိုဝမ်းသာစရာအကြောင်းကိစ္စတွေပါလေကြားပြရတဲ့အခါကလာကြရင်ဝန်သာတယ်ဝန်သာရင်မျက်ရည်တွေပါလေကြားတယ်

ပုဗ္ဗောလောဟိတံပေရောမေရောအတုဝတ္တတိကြီးအတိကြီးဆိုတာကတော့လေဗမောချင်းမောသတွေမှာအဲဒီအရေးကြီးအရေးကြီးစီလေးတွေပါပဲဒီထဲမှာဆိုရင်စီလေးတွေဝိတ်နေတဲ့သဘောမျိုးတွေအဲကိုယ်ထဲကအစီလေးတွေခေလောတတွေးဆိုတာသင်ကြားတယ် သင်္ဃာနိကနှတ်တယ်ဒါရဲလည်းသင်ကြတာလာတိကအသေးဒါကတော့အစ်စ်အစ်စ်တွေကြားထဲမှာအစ်စ်ရိုးတစ်ခုနဲ့တစ်ခုနဲ့ကြားထဲကနေပြီးတော့ဟိုကစီထည့်ထားတယ်လို့ပြောတယ်စက်များယခုနဲ့တစ်ခုနဲ့ထိကြရမှာစီထည့်ထားတယ်စက်တစ်ခုနဲ့တစ်ခုနဲ့ပွန့်မပွန့်လို့စီထည့်ပေးနေတယ် အစစ်ရင်းနေမှာအစစ်တွေအစစ်တွေမှာသူကအစီလေးတွေကြည့်အဲဒီစီနဲလို့ရှိရင်ဖြင့်အဲကိုယ်လည်းစားနေတဲ့အခါကလားကြောက်ကြက်နဲ့ဒီရတယ်သူကကြောက်စီးသွားလို့ရှိရင်လည်းသိမသွားနိုင်ဘူးဒီစီမကြည့်လို့ရှိရင်ဒူးတွေပါရင်နားအဆက်တွေပါတွေကနာပြီးတော့ဒီစီနဲသွားလို့ရှိရင်သိနေရမှာကြောက်ဒါကလည်းသူလည်းအာဘောဓပဲသူလည်းပဲ အရေးသဘောအသေးသဘောပဲသင်္ကနိကသာတိကမௌတာနဲ့မௌတာခြင်းငယ်ရေးဆိုတာအဲဒါကတော့မနတင်ကြားနေတဲ့ခြင်းကြီးခြင်းငယ်ဆိုတာမနတင်ကြားတဲ့ဥစ္စာတွေကိုကိုယ်ရဲအဲဒါတွေက32ပါးရှိပါတယ်အဘောဓက32ပါးပထဝီဓက20အလုံး32ပါးရှိတယ်ယံဝပဏိညာမိကိသိ ဣဇတံပိစ္ဆတံအာဘောအာဘောကတံဥပါရိဏံဒီပြင်လည်းပဲကြည်သေးတယ်တဲ့အာဘောဟာကိုယ်တည်းသာမကုန်သေးဘူးတဲ့ဒီ12ပါးအထင်ရှားကြကတော့ဒီ12မျိုးပဲမထင်မရှားမထင်ရှားတဲ့အာဘောဓာတ်ကိုကြည်သေးတယ်မမရရသူ့ကိုပြီးတာနာမည်နဲ့ခေါ်ပြီးပြောလို့မဖြစ်ဘူးပေါ့လေသမင်ထဲမှာလည်းရှိတာပဲသမင်ထဲမှာလည်းအစီအစင်းမရှိဘဲနဲ့သမင်ဟာဖွဲ့ တွယ်ပြီးတော့မနေနိုင်ဘူးသူကအစီစေးကြည့်လို့ရုပ်ကလေးတွေတစ်ခုနဲ့တစ်ခုနဲ့တွဲတယ်မွေးညင်းထဲမှာလည်းရှိတယ်ခြေသက်လည်းသေးတယ်သွားထဲမှာလည်းနေရာတကာမှာသူကရှိပါတယ်အဲပထဝီဓာတ်20ထဲမှာအာဘောဓာတ်အရေဓာတ်အဆိုဓာတ်အသေးဓာတ်အထိုင်းဓာတ်ကလေးတွေရှိတယ်ရှိနေတယ်တဲ့အဲဒါတွေရောင်းဝပညာမျိုးဒီမှာတစ်ပါးအခုပြောခဲ့တဲ့12မျိုးမှာတစ်ပါးလည်းပဲကိုယ်ရန်အာဘောဓာတ်ရှိသေးတယ် အယံဥသတိရာဟုလဣဇတိကအဘောဓာတုရာဟုလစေတရာဟုလအယံဤဆိုပဲပြီးတော့33မျိုးသောဒီကသယုံနဲ့တင်ကြဟောတာက12မျိုးရံဝပါဏနဲ့ဟောတာကသမညလုံးဟောတာ2မျိုးနဲ့33မျိုးပေါ့ဒီ33မျိုးသောအဘောဓတိအဘောဓကိုဣဇတိကအဘောဓာတုဣဇတိကအဘောဓာဟုရေဥသတိခေါ်ဆိုအပ်၏ အဲဇတိကအဘောဓာ12မျိုးတဲ့ကိုယ်တည်းကရာဇီဝခောပနာဣဇတိကအဘောဓာတုရာဇဘာယရာအဘောဓာတုအဘောဓာတုဝေဝေတာအတွင်းကအဘောဓာပဲဖြစ်ပြီးအပြင်ဘကအဘောဓာပဲဖြစ်ပြီးအဘောဓာတုရေဝအဘောဓာတုရေဝအဘောဓာတာလင်ဒီအဘောဓာတုရေဝအဘောဓာတာလင်ဒီ အဘောဓာကြီးရဲ့ပါပဲတဲ့ဒီဥစ္စာပုဂ္ဂိုလ်တ attva မဟုတ်ဘူးလို့ဆိုလို့တဲ့ပရိပုဂ္ဂိုလ်တွေအနေကတော့ကိုယ်ရဲ့တဏ္ဍာငါရှိတာတွေတော့ငါပဲငါဤစိတ်ပိုင်းပဲလို့ဒီလိုသွဲလာမိတော့နေကြတယ်အမှန်စစ်စစ်ကတော့အတွင်းကအဘောဓာနဲ့အပြင်ကအဘောဓာအတူတူပါပဲအတွင်းကရည်နဲ့အပြင်ကရည်ပါထူးမလဲတဲ့အတူတူပဲကိုယ်တည်းကရှိတဲ့ရည်နဲ့ အပြင်ဘက်ကရှိတဲ့ရေအတူတူပဲတဲ့ရေဟာရေပဲအဆိုပါအဆိုရပဲပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးတဲ့ပုဂ္ဂိုလ်သတ္တဝါစိတ်ပဲလည်းမဟုတ်ဘူးတာနိတာမမနိသောအမကိနာမေသောအတ္တရိဝမေရယထာဝရသမပညာတထာဗံအဲဒီအဝါဒ12မျိုးဉာဏ်ဝပန္နာဖြင့်13မျိုးအဲဒီတရားအပေါင်းကိုနေတာမမငါဤဥစ္စာနေရာဖြင့်လဲမตายအပ်တဲ့သဘောပဲနေသောဟမသမိ ငါပဲဆိုပြီးတော့လဲဂုံမယူသင့်တဲ့သဘောပဲမာမာနမတက်ကြတဲ့သဘောပဲအဲဒီဟာလေးကြောင်းညီညွတ်နေတဲ့ခါကာလကြောင်းမုံညီညွတ်နေတဲ့ခါကာလကျတော့ငါကသူများတဲ့ကြမ်းပါတယ်ဆိုပြီးတော့လက်ကြီးကောင်းတယ်ဒလိမ့်နေတယ်စသည်ဖြင့်ပေါ်နေတယ်လို့ဒလိမ့်ကသာရှင်းတယ်သင်ကျယ်တယ် စကားပြောလို့ရှိရင်ဖြင့်လက်ကြောင်းမှာတလိမ့်မတက်ဘူးစသည်ဖြင့်ဂုံယူစရာတွေရှိတာကိုအဲဒီလိုဂုံယူစရာတွေမာမာနယူစရာတွေနဲ့မာမာနဖြစ်စရာတွေလည်းမဟုတ်ဘူးလေသွေးကောင်းတယ်သွေးကောင်းတယ်သွေးအများအများတွေလည်းမဟုတ်ဘူးငါသွေးကောင်းတယ်သွေးအားကောင်းတယ်သွေးအားမနေဘူးကောင်းတယ်စသည်ဖြင့်ဒီလိုဂုံယူစရာတွေလည်းရှိတာကိုအဲဒီလိုဂုံယူစရာမဟုတ်ပါဘူးတဲ့သဘောတရားပဲတဲ့ဒီသွေးတွေကအာဘောအာဘောရသဘောတရားတွေပဲ

ယထာဘူတသမပညာတသဗ္ဗံအမှန်တိုင်းမှန်ကန်စွာသိတဲ့ဝိပဿနာဉာဏ်ပညာဖြင့်မြင်အောင်ရှုရမယ်အခုရှုနေတဲ့ခါတွေမှာအဲကိုယ်တည်းကထိတဲ့ခါကာလတွေမှာထိတယ်လို့ရှုတော့အာဘောဓတော့မထိကောင်းပါဘူးအာဘောဓဆိုတာထိကောင်းတဲ့တရားတော့မဟုတ်ဘူးဒါပေမဲ့လို့ထိပြီးတော့ပဲသိရတာဆိုတယ် မစုံဘူးဆိုတာမတိပဲနဲ့တော့ဒီလိုမသိနိုင်ဘူးမတိပဲနဲ့ပုံသူမှတ်ပြီးတော့ကြည့်ရင်တချို့လည်းမှန်တာတော့ရှိတာပါမျက်စိနဲ့ကြည့်လိုက်ကလေးကသာသိုးနေတာပဲမှန်တာပေါ့မှန်တာများပါတယ်အဲသိရစုစုမြင်လို့ရှိရင်ဒါသိုးနေတယ်ဆိုရင်မှန်တာများပါတယ်ဒါပေမဲ့လို့အတုပါတွေလောက်ထားတာကြတော့မမှန်ဘူးခုကာလမှာအဲပလတ်စတစ်နဲ့လှုပ်ထားတဲ့ပန်းတွေရှိတယ် သက်ကူပန်းနေကြည့်တယ်ဆိုဆေးရပါတယ်နဲ့သိုးလို့ထားတာတကယ်စစ်ပင်လို့ထင်ရတယ်သိရလို့ထင်ရတယ်သိုးနေတယ်လို့ထင်ရတယ်ဘယ်ဟုတ်မလဲသူကအချောက်ကြီးပုံမှာဒေချာသွားပြီးတော့ပြီးတော့အချောက်ကြီးခြင်းတချို့တချို့နေရာတွေမှာရေးဆိုင်ကြီးတွေနိုင်ငံခြားတွေမှာရှိပါတယ်အဲပရိသတ်ဘုံပရိသတ်ဈေးဆိုင်ကြီးတွေဟိုတယ်ဆိုင်ကြီးတွေအဲဒီလိုနေရာများတိုက်ကြီးတွေပုံမှာသူတို့ ဒီလိုသစ်ပင်အတူပါလောက်ထားတာကိုတိုက်ပေါ်မှာကသစ်ပင်ပန်းပွင့်နေရောအရွက်တွေရောတော်တော်တူတာပဲဆိုတာအနန္တသွားကြည့်တော့သေချာကြည့်တော့မှမဟုတ်ဘူးသူအတူပါပဲဒီတဲ့ဆိုလို့ရှိရင်တော့သို့လို့တခါလေသစ်ပင်သို့စိမ့်ပြီးတော့နေတယ်သစ်ပင်ပဲလို့အောင်းနေတာအဲဒီတော့အမြင်သက်သက်နဲ့ကတော့မမကကဟာသေချာမဖြစ်နိုင်ပါဘူးအဲထိပြီးတော့မှပြီးရတယ်ထိတဲ့အခါကာလကျတော့ဒီအဘောဓအစိုးထိသလားဆိုတော့အစိုးထိတာတော့မဟုတ်ဘူး သိုးနေတဲ့အာဘောနဲ့ဆက်ဆက်ပြီးတော့နေတဲ့ပထဝီအမာခံသဘောကိုသိတယ်။သေဇောအပူအေးသဘောကိုသိတယ်။ဝါယောတောင်းနှင်းထောက်ပံတဲ့သဘောကိုသိတယ်။ဒီသုံးခုသိပြီးတော့အဆိုသဘောပဲဒါကအဆိုပဲဒါက6ပဲဆိုတာသိရတယ်။အဲတော့အခုအထီကိုမှတ်တဲ့အခါမှာသိမှရင်းတယ်ပဲဒီအာဘောဓဆိုတာသိရတယ်။သိတယ်သိတယ်မှတော့ အဆိုတွေနဲ့ထိတဲ့ခါကလာတယ်ဥပမာဗဇာထဲကနေပြီးတဲ့တွေးတွေနဲ့ထိနေတာရှိတာပေါ့ဆရာကနေပြီးတော့ဟုတ်လားဆရာထဲကနေပြီးတော့အထီလေးတွေမှတ်တဲ့ကအဆိုတွေနဲ့ထိနေတာသိနေတာပဲအဲပဂတိတိုင်းပုံကိုယ်တွေဆိုရင်အဲဆရာကလည်းငါဖြစ်နေတယ်တွေးတွေကလည်းငါဖြစ်နေငါဤစိတ်ပိုင်းနေပြင်ငါပဲလို့ပြောချင်းနေတာဒီမှာအထီလေးတွေမှရင်မှရင်နဲ့ထိတယ်ဆိုထိတဲ့သဘောလေးအဲထိရကနေအရေးသဘောလေးတွေဆရာပေါ်မှာအရေးသဘောလေးတွေဖြစ်ပြီးတော့တကယ်အသေးသေးတွေ့နေတာ လေကြောင်းထဲမှာတလိပ်တွေဆိုရင်လည်းဒီလိုပဲသူကထိတာပဲအဲထိရနေလေကြောင်းထဲကတလိပ်တွေလည်းဒီမှာလည်းအဆူသဘောပဲအရေသဘောပဲဆိုတာသိရတယ်။ဗိုက်တဲ့ဥတွေကနေပြီးတော့အရေတွေရှိတာပဲအဲဒီထဲမှာလည်းဥတွေအရေတွေရှိပါတယ်။ချွေးတွေကိုမှထွက်လာတယ်ရှိတယ်။ရှင်ငယ်ရေတွေပါတယ်ဆိုတာလည်းအမှန်တရားတာတွေကိုအဲဒီလိုအတွေ့အထိတွေမှာအရေသဘောတွေဖြစ်ကြ။ဒီရှိတာကိုမှားရင်မှားရင်လည်းအရေသဘောများပဲ ဒါအသက်ရှင်နေတဲ့အကောင်မဟုတ်ဘူးဆိုတာသိရတယ်အဲဒီတော့အမှန်တိုင်းသိအောင်လို့ရှင်းရမယ်တဲ့ကိုယ်ပိုင်ဉာဏ်နဲ့ကိုရှင်းနေအောင်လို့သိနေအောင်လို့ရှင်းရမယ်မပြီးသေးရင်လည်းအဲဒီလိုနှလုံးသွင်းမှတ်ထားမှာပဲပညာနဲ့မှတ်ထားမှာယောမေတံယထာဘူတံသမ္မပညာဒိဋ္ဌဝါအဘောဓာတုယာနိဗ္ဗိနတိအဲဒီတည်းအမှန်တိုင်းသိလို့ရှိရင်အဘောဓကအဘောဓမှာညီးငွေတယ် ပြီးကြတော့တလက်ကြီးသွေးချွေးပြီးကဲမျက်စီတွေနှာသိခြင်းငယ်ဆိုတဲ့ကိုယ်တည်းကအစိုးတတ်တယ်ပေါ်မှာငင်းငွေတယ်နှိသက်ပါရမှုမဖြစ်ဘူးမပြောမွေဘူးအဘောဓာတူရစိတ်တဝိရာစေတိအဘောဓာမှာအစိုးတတ်တယ်မှာစိတ်ကိုတတ်မဲ့ပြည့်စည်တယ် တတ်မဲ့ကင်းစီတယ်တတ်မဲ့ပြည့်ပြည့်စီတယ်အစကတတ်သွဲသဘောကြတယ်အသူရသဘောတရားမျှသိပြီးတော့သူကခဏမစက်ဖြစ်ပြနေတဲ့သဘောပဲအနေစဖြစ်ပြီးကြောက်သွားတာပဲအထီလေးတွေအသူရကလေးတွေနဲ့ထီတိုင်းထီတိုင်းဟာသိရတယ်ထီပြီးကြောက်သွားထီပြီးကြောက်သွားထီပြီးကြောက်သွားမမြဲတာသိရမမြဲတာတွေတစ်သက်သားပဲအာကိုပဲဘာမှမရှိဘူးပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားမျှပဲ

အခုမတိုင်းမတိုင်းအဲ့ဒီအစိုးရအရေးရသဘောလေးတွေကသူ့ထိုက်တာနဲ့သူမာရင်ပြောင်းရင်မာရင်ပြောင်းရင်မာရင်ပြောင်းရင်ဒါလေးတွေတွေ့နေရလို့ရှိရင်နှစ်သက်သာပဲဘာမှမရှိဘူးဒါကြောင့်အဘောဓာတုယအဘောဓာမအစိုးရအရေးရသဘောမှစိတ်ဓာတ်စိတ်ကိုဝိရာစေတိတတ်မဲ့ကင်းစေအတာဆွဲဖြစ်ပြစေဤဒီကတာဆွဲနေတာကြီး တဆွဲပဲနဲ့ဖြစ်သွားနိုင်တယ်။သုံးမို့နည်းနည်းပါးပါးရော့မှာပေါ့လေနည်းနည်းကြီးအကုန်လုံးမကင်းသေးတောင်မှများများကြီးမတဆွဲသေးပဲနဲ့တဆွဲနေနဲ့ကင်းတက်တာမူရ။သိညင်ရင်တော့တော်တော်သဘောပေါက်တာပါပဲ။အဲဒီ32ခုဓာတ်တွေသာမင်မွေးညင်းခြေသက်လက်သက်သွားအရေးဒါတွေရှောက်ပြီးတော့စဉ်းစားတော့ကိုယ်အစိတ်ပိုင်းတွေထဲမှာဘာတစ်ခုမှသာရကြမရှိဘူး။ ဒီနှတ်တဲ့တွေကျင်းငယ်တိုင်အောင်ဒါလည်းစိတ်ပိုင်းနေလိုက်စဉ်းစားဘာတကူမှသာရကြမြင်ကိုယ်ကိုယ်လည်းဘာတကူမှသာရကြမြင်အဲ့ဒါလူသူများကိုယ်လည်းဘာမှသာရကြမြင်ဒီလိုစိတ်ပိုင်းနေအစုဝေးတွေပဲဒီလောကလုံးမှာလည်းတတ္တဝါတွေဒီလိုစိတ်ပိုင်းနေအစုဝေးတွေကိုပဲပုဂ္ဂိုလ်တ attva ခေါ်နေရတာပဲဒီလိုအသိဉာဏ်လေးရောက်လာတဲ့အချိန်လေးမှာဘာယာဝယ်တွေပြောက်သွားတယ် ယောက်ျားအနေအားဖြင့်မိန်းမအနေအားဖြင့်တာယာမှုတွေအားလည်းအဲဒါအသီးသီးရှိနေကြတာလေအဲဒီတာယာမှုတွေကြောက်သွားတယ်လို့ဆိုတာလူအနေအားဖြင့်နတ်အနေအားဖြင့်တာယာမှုတွေရှိနေကြတာလေအဲဒါတွေအဲဒီလိုညာထဲမှာနှလုံးသွင်းနေနှလုံးသွင်းနေဒီဒါသဘောလေးတွေသင်နေတဲ့အချိန်မှာမြေသက်တာမှုတွေကပျောက်ကင်းပြီးတော့သွားတယ် အဲဒီတော့32ခုတာကနည်းနည်းပြပြီးတော့ထူရအောင်နည်းနည်းလေးသဘောလေးသဘောနည်းနည်းပေါက်သွားပြီအခုညပြောနေုံနဲ့သဘောပေါက်ချင်မှာပေါ့ကိုလိုက်မှပို့ပြီးတော့ပေါက်သွားသံပင်သည်ဆိုခက်မာကြမ်းတမ်းသောပထဝီဓာသဘောမျှသာသည် ငါကောင်လေးမဟုတ်ငါဤဥစ္စာစိတ်ပိုင်းလေးမဟုတ်စစ်ပြက်သွားတော့သဘောတရားမျှတာဒီသာမင်သည်ဆက်မှာကျမ်းမ်းသောဝသဝီတာသဘောမျှတာဒီငါကောင်လည်းမဟုတ် ငါကောင်ဤစိတ်ပိုင်းလည်းမဟုတ်နိဗ္ဗာန်ပါရပွဲမရှိအဲဖြစ်ပြသွားတော့သဘောတရားမျှသာသည်မွေးညင်ပေါင်းသည်ပထဝီဓာတ်သဘောမျှသာသည်ငါကောင်လည်းမဟုတ်ငါကောင်ဤ စိတ်ပိုင်းလည်းမဟုတ်နိတ္တသာယဝယ်မရှိစိတ်ပြည့်သွားတော့သဘောတရားမြသာသည်ဒီကဲလက်သေးပေါင်းသည်ထက်မှကျမ်းသာသောပထဝီဓာသဘောမြသာသည်ငါကောင်လည်းမဟုတ် ငါကောင်း၏စိတ်ပိုင်းလည်းမဟုတ်နေသက်သာယာပွဲမရှိပြည့်ပြည့်သွားတော်သဘောတရားမျှသာသည်အဲဒီလိုပဲသဘောတရားတွေတစ်ခုချင်းတစ်ခုချင်းလျှောက်ဆင်းခြင်းနေမှာဆိုရင်သာမင်မွေးခြင်းခြေသက်လည်းပဲသွားဒီတိုင်းမဲ့သူကအဲမှာဉာဏ်နဲ့သဘောပဲ ဟိုတဲ့မြေပုံသဲပုံကြီးတွေညာပုံထားတော့အဲဒီမြေပုံသဲပုံကြီးအပုံကြီးအစုကြီးဖြစ်အဲဒီထဲမှာဘုံအမှုန့်တွေလည်းပါတယ်ဘဲလုံးတွေလည်းပါတယ်ယောက်ခဲလုံးလည်းပါတယ်အမိုက်လည်းပါတယ်အစုံမှုနေတာတွေအကုန်လုံးသဲပုံကြီးအစုပုံကြီးဖြစ်အဲဒါလိုပဲကိုယ်ထဲမှာ32ပါးသောကုဋ္ဌာကအစုဝေးတွေ အစုပုံကြီးဖြစ်နေတာတဲ့သဘောတရားတွေစုပြီးတော့ဖြစ်တယ်အဲဒီသဘောတရားစုပုံကြီးထဲမှာမြင်ပြီးတော့စိတ်ဝิญဉ်လေးကဖြစ်နေတော့အသက်ရှင်နေတယ်အကောင်လို့ထင်ရတယ်သံပင်ဝิญဉ်ခြေသေးလက်သေးတွေသွားတွေကိုယ်တကူလုံးကရှိတဲ့အရေးကွန်းတွေအသားတွေဒီလိုလုံးမှပြည့်လို့ရှိနေကြောတွေ အယိုးတွေတစ်ခုနဲ့တစ်ခုနဲ့ဆက်တာအဲအယိုးရေယိုးအယိုးတွေကရှင်စီတွေညို့နှလုံးဒါတွေကတော့လည်းမတွေ့ဘူးလို့ကျင်သင်ကြမှာမဟုတ်နှလုံးကတော့သူသူဘူးတာများပါလိမ့်မယ်ညို့နှလုံးအသက်ဒါလည်းတွေ့ဘူးရမှာအမေအပြင်းအထုပ်ထုတ်ကြတယ်တွေ့ဘူးမှာ ဥမဥဒေဥဒေသာတိဥသာဟောင်းတွေကတော့သင်ကြားနေဥနာအားလုံးကပထဝီဓာတ်20အဲဒီပထဝီဓာတ်20အားလုံးကထဲမှာကျမ်းမ်းတဲ့သဘောပဲထဲမှာတဲ့သဘောကျမ်းမ်းတဲ့သဘောဆိုနူးညံ့တဲ့သဘောချောညက်တဲ့သဘောလည်းပါသွားတာပေါ့လေထဲမှာကျမ်းမ်းနူးညံ့တဲ့ချောညက်တဲ့ပထဝီဓာတ်သဘောပဲ ငါကောင်လည်းစင်စစ်တော့မဟုတ်ဘူးငါကောင်လို့သာဆွဲလန်းတာငါကောင်မဟုတ်ငါကောင်စိတ်ပိုင်းလည်းမဟုတ်ဘူးညစ်တဲ့ตาရပွဲလည်းဒီထဲဘာမှမရှိဘူးအနာမစက်ဖြစ်ပြသွားတဲ့သဘောပဲဖြစ်ပြီးကြောက်သွားတာလည်းဒီမှတိုင်းမှတိုင်းဟာအတုထိရတာလည်းထိပြီးကြောက်ထိပြီးကြောက်ထိပြီးကြောက်သွားတာလည်းဒါပဲအာဘောဓထဲကပိဋ္ဌံပေမံပိဋ္ဌံပြီးကြီးပေမံတလိတ် ပြီးပြီဆိုတာကတော့အပြီးနဲ့သလိကစမှပြင်မယ်လို့သလိကတော့အပြီးများသလိကလည်းကြောင်းနဲ့သံဃာတက်တယ်သလိပ်သည်သိုထိုင်းသောအာဘောဓသဘောမျှသာသည်အာကောင်လည်းမဟုတ်အာကောင်ဤစိတ်ပိုင်းလည်းမဟုတ်နိတ္တသာယာဘွယ်မရှိ ဖြစ်ပြည့်သွားတော်သဘောမျှသာသည်ဒီရင်မလေးဒီသွေးဟောသွေးရတယ်ပြင်ပြသွေးသည်သို့သို့ထိုင်းသောအရေးပြောသောအာဘောဓသဘောမျှသာသည်ငါကောင်လည်းမဟုတ် သာကောင်းဤစိတ်ပိုင်းလည်းမဟုတ်နိတ္တသာယာဝယ်မရှိပြည့်ပြည့်သွားသောသဘောတရားမျှသာသည်တွေ့ချွေးတွေ့တယ်သင်ကြတာပဲအတိကဲမြဲရည်စီကြီးတွေ့ဆိုတာသင်ကြတယ်တွေ့သည် သို့ထိုင်းသောအရေးပြောသောအာဘောဓသဘောတရားမျှသာသည်ငါကောင်းလည်းမဟုတ်ငါကောင်း၏စိတ်ပိုင်းလည်းမဟုတ်နှိမ့်သက်သာယာပွဲမရှိဖြစ်ပြသွားသောသဘောတရားမျှသာသည် ခဏ20ပြည့်ပြည့်ပြီးတော့ဆရာထဲမှာဆရာခဏခဏတွေးနေတာပါဒီလိုဆိုတာမကြည့်ရင်လည်းမကြည့်ဘူးဒီလိုချောက်ရင်လည်းသေရုံရှိတော့တာပဲဆိုတော့ဒီလိုအဲဒီကဆရာထဲမှာရှင်ဒါတွေကကိုယ်ထဲမှာဒီလိုရှိနေမှာပဲသူကအသက်ရှင်နေတယ်ဒါကြောင့်သူကလည်းပဲသာယာစရာတစ်ခုတော့ဖြစ်တယ်အဲဒါမှန်စင်စစ်ကတော့အာဘောဓအရေဓအဆိုရသဘောပဲဒီဥစ္စာပုဂ္ဂိုလ်သတ္တဝါအကောင်းတယ်မဟုတ်ဘူးငါကောင်းစိတ်ပိုင်းလည်းမဟုတ်ဘူး တဏှာမစက်ဖြစ်ပြပြီးတော့သွားနေတဲ့အနိစ္စမမြဲတဲ့တရားပဲမမြဲလို့ရှိရင်ဒုက္ခဆင်းရဲတရားပဲအနတ္တသိုးမရတဲ့သူသဘောတင်သူကသူဖြစ်ပြနေတဲ့သဘောတရားပဲဒါကြောင့်တွေးပေမဲ့တော့ကိုဖြစ်ကျင်နေကြရတာမဟုတ်ဘူးဒါတရားသရွင်းတွေပါတယ်ပြက်နေတဲ့အခါတွေကြတော့တွေးတွေဟာကိုယ်အလိုရှိတဲ့တိုင်မဖြစ်ဘူးအလိုမရှိသလိုကြောက်ပြီးတော့ပြက်နေသိုးရတာမဟုတ်ဘူးသူကအင်းအော် စီရေတလေးကြီးတွေချွေးစီကဲမျက်ရည်စီစီတွေနှအသေးချင်းကဲအဲဒါတွေလည်းပဲသင်ကြားတဲ့ဥစ္စာတွေပါပဲလေအဲဒါအာဝဒ32ပါးအဲ့ဒီဟောတာ32ပါးရံဝပါဏနဲ့ဟောတာတစ်ပါးအလုံး33မျိုးအဲ33မျိုးသောအာဝဒတွေအနိစ္စဒုက္ခအနတ္တဖြစ်အောင်ရှင်းရမယ်အနိစ္စဒုက္ခအနတ္တဖြစ်ပြီးတော့

ငယ်တယ်မှာပထဝီဓာတ်သဘင်တို့မျက်နာကနေပြီးတော့အရေးလေးတွေတို့ပြီးတော့မျက်ပုံမွေးတို့ဘာလို့စသည်ဖြင့်ပေါ်တယ်ဒါလေးတွေအဲဒါလေးတွေတဆွဲပြီးတော့ပါရနေကြတာကပြီးတော့ဒီမှာမျက်နာဒီမှာချွေးနဲ့သွေးနဲ့သိုးပြီးတော့သိုးသိုးသိုးသိုးပြပြကြည့်နေတာလေးတွေကအဲကယ်တည်းအကယ်တည်းသာ မျက်နှာကြီးက၆တွေ့နေမယ်ဆိုလို့ရှိရင်ဒါသဘောကျမှာမဟုတ်ဘူးသူကအခုတော့စူးစူးပြူပြူလေးနဲ့ရှိပြီးတော့နေအစူဓာတ်တွေလည်းသူသဘောကျအခုပထဝီဓာတ်အဲမှာကျမ်းသားနဲ့နူးညံ့တဲ့ပထဝီဓာတ်သဘောမျှပဲအာဘောဓာတ်အရေဓာတ်အစူဓာတ်သဘောမျှပဲဒီထဲမှာအသက်ရှင်နေတဲ့ငါကောင်လည်းမဟုတ်ဘူးငါကောင်လည်းမရှိဘူး ငါကောင်းဤစိတ်ပိုင်းလည်းမရှိဘူးပုဂ္ဂိုလ်မရှိဘူးပုဂ္ဂိုလ်ဤစိတ်ပိုင်းမရှိဘူးယောက်ျားမိန်းမဒီမှာဒီထဲမှာမရှိဘူးသဘောတရားမျှလေးတွေပဲဆိုတာညာနဲ့မြင်အောင်ရှုရမယ်ဒီတိုင်းတတ်တတ်မဲ့ဆင်ញင်ပြီးတော့လည်းရှုရင်လည်းပဲကောင်းတာပါပဲအဲတရားမှတ်ရင်းနဲ့ထိရထိရနေပြီးတော့မှတ်ရင်းနဲ့ဒီပထဝီဓာတ်အာဘောဓာတ်တွေအဲပထဝီဓာတ်ကိုတည်းရဲ့ထိတဲ့ကရှိတယ်အာဘောဓာတ်နဲ့သတ်တဲ့ဓာတ်သုံးပါးတည်းရဲ့ထိတဲ့ကရှိတယ် အဲဒီလိုရှိတဲ့ခါကာလတွေမှာဒီပထဝီဓာတ်အဘောဓာတ်တွေရဲ့သဘောတွေအမှန်တိုင်းသိသွားရမယ်အမှန်တိုင်းသိပြီးတော့အဲဒီဓာတ်တဘာဝတွေအပေါ်မှာတတ်မဲ့ခြင်းကင်းစရာဓာတ်တဘာဝတွေလို့သာကတော့တရားဆိုတာဒီလိုဟောရတာပေါ့လေမဆင်စစ်ကတော့ကိုလောကနေရာချင်းတော့မျက်နာတို့မျက်ကုံးတို့မျက်လုံးတို့ယောက်ျားတို့မိန်းမတို့အဲ့ဒီနေရာချင်းတဆွဲတာပါပဲအဲ့ဒီတဆွဲမှုလေးတွေပြည့်ပြည့်စရာမယ် ဒီလိုဆိုလိုပါတယ်အဘောဓာပြီးတော့ဒီသောဓာဘာကြောင့်လဲဒီသောဓာဒီအဒီမြင်သွားမှာပဲဒီနိုင်တော့သုံးသုံးနိုင်တာသတမသရာဟုလာဒီသောဓာတုဒီသောဓာတုသိယဣဇာတိကသိယပါယေရာဒီသောဓာကဘယ်ဟာလဲဆိုတော့ဒီသောဓာဣဇာတိကဒီသောလဲရှိတယ်ကိုယ်ထဲကဒီသောမာယဒီသောပြင်ဘက်ကဒီသောလဲရှိတယ် သတ္တမဇာရာဟုလာဣဇတိကတေသောဓာတုကိုယ်တည်းကဣဇတိကတေသောရသာပါလဲဆိုလို့ရှိရင်ယံဣဇတံပစ္စတံတေသောတေသောကတံဥပါရိဏံဘေယတိရံအဲကိုယ်တည်းကတေသောသာပါလဲဆိုလို့ရှိရင်ဘေယတိရံယေနသတန္တပတိယေနသသီရိယတိယေနသပရိဒေဇတိယေနသအပိတာပိတာအာဟိတာသာဟိတံသမ္မာပရိနာမံဂစ္စတိ အဲ့ဒီလေးမျိုးပဲကလားရေနာစာခြင်းပူငွေ့ဖြင့်လင်းတန်တပတိဘူလောင်းဤဟိုရဲမှာမန္တပနာတေသောပဂရိကုံဝိဆိုတာကတော့ရှိပါတယ်ပဂရိကုံဝိဆိုအမြဲရှိနေတာအဲပဂရိကုံဝိတဲ့လွန်မိလာတဲ့အခါတန်တပနာတေသောဆိုတာအပြားအပြားပူစီရောက်တယ်အပြားပူစီရောက်လာတဲ့အခါမှာတန်တပနာတေသောဖြစ်တယ် ဒီနတ်သမန္တပဲအဲဒါနေမကောင်းထိုင်တာတဲ့ခါကလာကြရင်လေအပူကလွန်ကဲတာကိုမှအခုချိန်နေပြီလားမဇက်ကလေနှာခေါင်းကလေမှသင်ကြလာတယ်ကိုငွေဆရာဝန်တွေသုံးတဲ့ဗရာတိုင်းလေးနဲ့တိုင်းကြည့်လို့ရှိရင်အဲဒါခါတိုင်းအခုချိန်နေတက်တယ် သူရှိရှိနေကြအခုချိန်နေတဲ့တက်တယ်အများကြီးမှပြုလာတဲ့90ကျင်းနဲ့90ကျင်းနဲ့အပိုင်းလေးသတ်မှတ်ထားတာတဲ့ဒါလည်းလူတိုင်းလူတိုင်းညီတော့မညီဘူးသူကအကုန်လုံးအညီပဲလားအောင်မယ်လေဒီအမျိုးမျိုးတိုင်းကြီးသိညီတော့အဲအများသတ်မှတ်တာ90ကျင်းနဲ့အပိုင်းလေးတဲ့ပို့ပြီးတော့သူက90ကျင်းမကဘဲနဲ့99လို့တရားတော့အခုချိန်နေတက်နေတာရှိတယ်လား အဲဒီလိုပူခြင်းညာတန်တပနာတိသောပဲရေနာစာခြင်းအပူငွေ့ခြင်းလေတန်တပတိပြင်းစွာပူလောင်သည်တဲ့ကိုပူလောင်လာတယ်တန်တပနာတိသောရောက်ရေနာစာဇီရတိရေနာစာခြင်းပါမပူငွေ့ခြင်းလေဇီရတိအိုမင်းဆွေမြေကိုယ်ထဲမှာပဂရိပူငွေ့ရှိနေတဲ့အတွက်ဒီပူငွေ့ကြောင့်တစ်ပြေးပြေးကိုရင့်ရောလာတယ်ငယ်ငယ်တုန်းကရုပ်ဟာ အနုလေးပဲကလေးတွေရုပ်ပါနောက်ကိုယ်တည်းကရှိတဲ့အဲ့ဒီပုံဝေးကြတစ်ဖြည်းဖြည်းရင့်ကျဲပြီးတော့လူကြီးရုပ်ဖြစ်လာတယ်ကလေးရုပ်ကနေပြီးနုနုလေးကနေပြီးချမ်းချမ်းဖြစ်လာတယ်ဆိုသိပြီးကြီးလာတဲ့ခါကျတော့သမင်းမဲကနေပြီးအဖြူဖြစ်လာတယ်ညင်လားအဲသွားတွေကသာကောင်းတယ်သွားတွေကျိုးကုန်တယ်ဆိုညင်လာပြီဆိုရင်ကိုမရေတွေအစတုန်းကချော့ညင်နေတာပဲ အရွယ်ကြီးတာဒီလိုမဟုတ်ဘူးတွန့်တက်ကုန်တယ်လို့မာမာကြံတွန့်တက်ကုန်တယ်မကောင်းတော့ဘူးလို့ဆိုတာအဲဒီတော့ဟာတွေဖောက်ပြန်ဦးမင်းလာတာသံပြူခြင်းသွားကျိုးခြင်းအရေးတွင်ခြင်းလာမင်းမနာတရားတဲ့ဥစ္စာတွေပေါ့လေသိပညာတွေလည်းရှိတာအာရုံတွေပါတွေကြော့တာတွေပါတွေအများကြီးရှိပါသေးတယ်အဲဒီဦးမင်းရင်ရောလာတာဟာလည်းပဲဒီတေဇောရကြလို့မဲသီရဏတေဇောခေါ်တယ်ကျင့်စီတဲ့တေဇောပဲဒါကတော့ပဂိရှိနေတဲ့တေဇောပါပဲသူက ပိုလွန်းလာတာမဟုတ်ပါဘူးစတယ်ရှိတယ်အဲလူကိုယ်တဲ့ကမဟုတ်ဘူးသစ်ပင်တွေမှာလည်းရှိတာပဲဒီစေရနာတော့သစ်ပင်လေးတွေလည်းစအနုနုလေးတွေပဲပေါက်ခါစားမှာနောက်တစ်ပြေးပြေးနဲ့သူကရင့်ရင်လာနောက်ကြတော့သစ်ပင်ကြီးအိုပြီးပြေးရောအဲဒီနေ့အတွက်မှာဒီတဲ့သစ်ပင်ရှိတယ်အဲတော့လပိုင်းလောက်နဲ့ဒီတဲ့သစ်ပင်ရှိတယ်အဲဒီမှာလည်းသူတစ်ပြေးပြေးရင့်တာပဲဒီရင့်ကျက်ပြီးတော့သွားတာရနာစေရနာတွေဆိုသူတို့မှလည်းရှိပါတယ် အဲလူကိုယ်ထဲမှာလည်းဒီစေတနာတွေသောကရှိပြီးတော့နေတော့ကိုမင်းကြီးရောစီတဲ့ဒီသောကရှိနေတော့လူရဲ့ကိုယ်ဟာငငယ်ကနေပြီးအမှုကလေးကလေးလေးကနုနုညံ့ညံ့လေးကရုပ်တွေကတော့ကြတော့ကြံ့လာတော့ကြတော့ကြံ့လာတယ်အဲ9နှစ်အတွင်းကရုံနဲ့10နှစ်အတွင်းရုံမတူဘူး10နှစ်10နှစ်အတွင်းကရုံနဲ့20အတွင်းကရုံကမတူဘူး20အတွင်းကရုံနဲ့30အတွင်းကရုံကွာသွားပြီ30အတွင်းကလည်း40အတွင်းစသည်ဖြင့်အဲဒီတော့30နဲ့10ကွာသွားတာ 50ကျော်စီကြတော့ပုံမဲ့กว่าသားပါပြီ60 90ဆိုတော့ကိုကြီးပွားကြီးရုပ်တွေအမြင်မကောင်းဖြစ်နေပါပြီအဲဒါဘသူကဘသူကြောင့်တော့ဆိုရင်ဒီတေသောရကြောင့်တဲ့ပရိကုံဝေတေသောရကြောင့်ဇိရဏတေသောကြောင့်ရင့်ကျက်ပြီးတော့သွားတာယေနသပရိဒေဖြစ်ဒီယေနသခြင်းကုငွေခြင်းဒီပရိဒေဖြစ်ဒီထေဝဉ္ဉံပူလောင်အာဤပြင်းစွာပူလောင် မလေးပြိဋ္ဌာပူလိုက်တာနဲ့ညှိနေအောင်ပူတော့တာပေါ့အဲ့ဒါဘယ်ဟာရလို့တော့အတိအကျတော့မပါဘူးဒါပေမဲ့လို့အလွန်ကဲပူတယ်ဆိုတော့ခုနပြောတဲ့ပဓာတိုင်းနဲ့တိုင်းပြီးတော့ကျင်ရပူပူချင်းတရားကြောနေတာတွေလို့ယူရင်တော်တော်ကြာရှိပါလိမ့်မယ်ဒီမှာအဲ့ဒါဒီကဒီကအကန့်အသတ်တိကျမပြောဘူးမယ်အဲ့ဒီကျရင်ပူတော့တာပဲအပူချင်းကတရားကြောလို့ကျင်ရဟောတယ်အထူးအချင်းတော့ တရား၃တို့၄တို့ပေါ်တယ်အဲ့ဒီရောက်လို့ရှိရင်စိတ်ပူတော့တာတခါတည်းအဲပြင်းပူတော့တာလို့အဲ့ဒီတော့အပူမျိုးတွေပေါ်တယ်ဖြားဖြားတဲ့ခါတွေမှာအလွန်ကဲပူတဲ့အပူတွေဒီလိုခါတွေရှိပါတယ်တော်ယုံပူတာလေးရှိတယ်တော်ယုံပူတာရဲ့တန်တပနာတွေဆိုအလွန်ကဲပူလာတဲ့ခါကျရင်အဲ့ဒါဒဟတွေဆိုခေါ်တယ်အလွန်ကဲပူလာရေနာစာခြင်းအပူငွေခြင်းလေး အပိဓာပိဓာခာဟိတာသာဟိတံသာသောအရဲ့အသာသောအခဲအရဲ့အသောအသာဟာယာသည်ပရိနာမံကိစ္စတိကြောင်းလဲကြည်ကြဲချင်းတို့ရောက်လေ၏သားတဲ့အသာဟာယာတွေပြေသွားတာလေဒီသောတာကြောင့်ပဲတဲ့ဒီငွေကြောင့်ပြေသွားဒါလည်းအံဝတ်စရာကောင်းတာစားလိုက်တဲ့အစာတွေကပထမကဓမင်းနေဟင်းနေမုတ်နေတာတခါတည်း ဒီဒီသောကြတဲ့ဇာကနေပြီးချိန်တာပြောင်းလိုက်ဒီနေ့အတွင်းဒီနေ့အတွင်းတော့မှနာရီပိုင်းလောက်နဲ့ပြပါတယ်သူကနာရီပိုင်းလောက်အတွင်းဒီက6နာရီ9နာရီလောက်ဆိုရင်ကိုသူတော်တော်တော်တော်ကြည်ညက်ကြည်ကြက်ကုန်ကုန်ရပါပြီအဲ့ဒါပဂရိအစာတိုင်းမဟုတ်ဘူးလို့ဆိုတာတစ်မျိုးဖြစ်သွားအစာသက်ကနေပြီးအစာဟောင်းရှင်ကြီးအဖြစ်ကိုရောက်တယ်ဒီဒီကျက်သွားကြတယ်အဲ့ဒါ ကိုယ်ထဲမှာရှိတဲ့ဒီသောရတစ်မျိုးပဲတဲ့ပါစကဒီသောခေါ်တယ်ဆိုတာဒါကတော့ကံ့ကြောင့်ဖြစ်တဲ့ဒီသောလို့ပြောတယ်ကံ့ကြောင့်ဖြစ်တဲ့ပါစကဒီသောအစာအိမ်တောက်မှရှိတာပေါ့လေအဲဒီပါစကဒီသောတွေညနေခါမှာနေမကောင်းတယ်မကောင်းဖြစ်တာပဲပါစကဒီသောဖြစ်အဲစာကောင်းမကြည့်ဘူးနေမကောင်းတယ်မကောင်းဖြစ်တယ်အဲဒီဒီသော၄မျိုးအဲဒီဒီသော၄မျိုးကအစ္စတိကဒီသောပဲကိုယ်ကဒီသောရံဝမင်းညာပြီး ကိဉ္စီဣဇတံပစ္စတံဒီဇောဒီဇောကတံဥပါရိဏံယံဥစတိရာဟုလာဣဇတိကဒီဇောဓာတုအဲဒီခုနပြောခဲ့တဲ့ဒီဇောဓာက၄မျိုးဒီပြင်လည်းပဲဒီဇောရှိသေးတယ်တဲ့ဒီမှာပထဝီဓာတ်ထဲမှာခုနသဘင်နဲ့တို့ငွေညင်းနဲ့တို့စသည်မှာပထဝီပထဝီဓာတ်အဖို့စု20ထဲမှာလည်းပဲအပူငွေ့ရှိတာပဲအာဘောဓာတ်စုထဲမှာလည်းပဲအပူငွေ့ရှိတာပဲအေးဆိုတာလည်းပဲသူပဲပူတယ်အေးတယ်အတူတူပါပဲ မူတာအေးတာအချင်းချင်းတစ်ခုခုတစ်ခုတစ်ခုကိုထောက်ဆပြီးတော့ခေါ်ရတာသူ့ရဲ့ပူတာနဲ့ထောက်ဆရင်အေးတယ်ခေါ်သူ့ရဲ့အေးတာနဲ့ထောက်ဆပြောလို့ရှိရင်ပူတယ်လို့ပြောရတယ်အပူနဲ့အေးစာတူတူပဲအဲဒါကြောင့်ပထဝီအဖို့စု20ထဲမှာလည်းပဲဒီအပူငွေ့ဆိုတာရှိတယ်အာဘောအဖို့စု20 12မျိုးထဲမှာလည်းဒီပူငွေ့ဆိုတာရှိတယ်အဲဒါအဲဒါကိုရောင်းဝပဏ္ဏညာပြီးဆိုပြီးတော့ဟောထားပါတယ် ဒီပြင်ဘုံငွေလည်းရှိသေးတယ်ဆိုပြီးဟောတာကိုယ်တည်းကဘုံငွေခုတွေများတယ်အကုန်လုံးဣဇတိကကိုရင်းသာနာနဲ့ဖြစ်သောေသောရဝီခေါ်သည်ရာဟုလစေတရာဟုလအယံဤစွာခဲ့ပြီးတော့တေသောရ၅မျိုးကိုမန္တပနာတေသောဇီရဏတေသောဒဟတေသောပါစကတေသောဒီကတရိပ်ဟောတာက၄ခု ယံဝပါဏတေသောနော်ထည့်လိုက်တော့ယံဝပါဏကသာမညတေသောကိုဟိုကဝိသေသတေသောက၄ခုသာမညတေသောပေါ်ရင်၅မျိုးရှိတယ်အဲဒီတေသော၅မျိုးဣဇတိကာကိုရမဏ၌ဖြစ်သောတေသောဓာတုတေသောဓာဝိယဝုသတိခောဇောအိသာကိုရဲကတေသောဓာပဲယာဇေဝခောပါဏဣဇတိကာတေသောဓာတုယာသဘာယတေသောဓာတုတေသောဓာတုရေဝေသာ ကိုယ်တည်းကဒေသောဒနဲ့ကိုယ်ပြင်ကဒေသောဒအတူတူပဲဒေသောဒကြီးပါပဲကိုယ်တည်းကအပူငွေ့ကိုယ်တည်းကအပူငွေ့နဲ့အပြင်ကအပူငွေ့တူတူပဲအပူငွေ့ဟာအပူငွေ့ပဲဒေသောဒကြီးတယ်ပါပဲအပြင်ကအပူငွေ့တွေကတော့ဘယ်လိုအားလုံးဆိုအခုနေနေနေဘူးရောက်နေကြည့်တယ်ဒါအပြင်ကပုံွေးပဲပုဂ္ဂိုလ်သတ္တဝါရဲ့ဘယ်သူမှမဆွဲလာဘူး မီးကပုံဝေးရှိတယ်ဘယ်သူမှပုဂ္ဂိုလ်သတ္တဝါကြီးလည်းမစွဲလာဘူးမီးတွေညွန့်ညွတ်ပေါ်တယ်ခြင်းမီးရှိတယ်ဂျနာလီမီးရှိတယ်တသီမီးရှိတယ်အမှိုက်မီးရှိတယ်မီးတွေညွန့်ညွတ်အဲမီးဖြစ်တော့ပေါင်းလိုက်ရင်ကမီးတဲ့ပါပဲသူကအဲနေအပူတို့မီးအပူတို့ရာဒီဥရုပူရှိတယ်မြေကြီးတွေကနေပြီးအခိုးအငွေတွေပူးနေတာတွေရှိတယ်အဲဒီလိုပူတွေဟာ လူတဲ့ဒီသောတာကိုယ်တည်းကရှိတယ်လေဒီသောတာအတူတူပဲအတူတူပဲဒါအရေးကြီးတယ်လို့ကိုယ်နဲ့ဒီဟာနဲ့အတူတူပဲဆိုတော့သဘောပေါက်ကြည့်တဲ့အခါကာလကြတော့မျိုးတို့ဖြစ်နေတော့ပုဂ္ဂိုလ်သတ္တဝါရဲ့ဆွဲလန်းစရာဒီတိုင်းဆိုတော့ကိုယ်တည်းကရှိနေတဲ့ပူလေးကပုဂ္ဂိုလ်သတ္တဝါဟုတ်လားလက်ထဲမှာဖြစ်ဖြစ်ဘိုက်မှာဖြစ်ဖြစ်ကိုယ်မှာဖြစ်ဖြစ်စကြည့်တဲ့အခါကူငွေလေးရှိတယ် အဲ့ဒါကငါပဲဒါကအသက်ရှင်နေတယ်ကောင်းမဲလို့သင်စရာပေါ်တယ်ဒီဘူးငွေလူလူပဲတဲ့ဒီကိုယ်ထဲကရှိတဲ့ဘူးငွေနဲ့ပြင်ဘက်ကမီးဘူးနေဘူးအဲကိုယ်ငွေဘူးလေထဲကပါလာတဲ့အပူလူလူပဲသဘောချင်းပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့သဘောတရားကြီးရဲ့ပဲကိုယ်ထဲကအဖျားဘူးတွေဘူးနေကြပြီဒီချိန်ချိန်နဲ့အဲ့ဒါကငါလို့ထင်တယ်ငါဘူးနေတယ်အဲငါဒုက္ခရောက်နေပြီတော့အောင်မယ်မှာစင်စစ်ကတော့

ငါပဲဆိုပြီးမန်ထောင်လွားစရာလည်းမဟုတ်ဘူးသဘောတရားမျှပဲလို့မြင်ရမယ်ဉာဏ်နဲ့သက်ဝင်သွားအောင်ရှုရမယ်အဲ့တော့ဒီတိသောတာတွေထဲမှာကိုယ်ထဲမှာအပြားချင်းပူးနေတဲ့အခါတွေဒီခါတွေလည်းငါပဲလို့ထင်တတ်ပါတယ်အလွန်ကျူးပူးနေတဲ့ခါတွေဓာတ်တွေဆိုဒီခါလည်းငါငါပဲလို့ထင်တယ်ငါအမှန်ပူးနေတယ်ထင်တယ် သဂရိကုံမွေလေးဇေရဏတေသောပရိကုံမွေရှိနေတဲ့ခါလည်းပဲညနေတဲ့ခါပေါ့ဒါလည်းငါပဲလို့ထင်တယ်ကိုယ်ထဲမှာဟုတ်လားဇာတိကုတုတွေပါလေအေးနေတဲ့ခါကျကိုယ်ကိုယ်ထဲစမ်းကြည့်လိုက်တဲ့ခါနှိုးနေတာလေးတွေ့ရတယ်ဒါပရိကုံမွေပဲအဲ့ဒါငါပဲတော့ငါကနှိုးနေတယ်ငါကိုယ်ထဲကနှိုးနေတယ်ဒီလိုသင်ရတယ်ငါကိုယ်သာမဟုတ်ဘူးသူများကိုယ်စမ်းကြည့်ရင်လည်းဒီတိုင်းပဲသူများကိုယ်ထဲမှာနှိုးနေတာလေးလည်းပဲဒါယောက်ျားပဲမိန်းမပဲဒီဥစ္စာ မဆွဲလန့်နဲ့ဒါဣဇတိကတွေကဣဇတိကတေသောတွေအဲဒီမဲ့ကဘုံငွေနဲ့အတူတူပါပဲတဲ့မထူးဘူးတဲ့ဆိုတာတေသောတာသဘောတရားများပဲမြင်ရမှာလို့ပါဇကတေသောကြတော့စားလိုက်တဲ့စားရင်စားရင်စားဟာတွေကြည်ကျက်ပြီးကောင်းနေတယ်ဆိုလို့ရှိရင်ပြင်အဲ့ဒါကိုယူရတယ်ဥစ္စာကငါကျမ်းပါတယ်ငါတေသောတာကောင်းတယ်ဝါမီကောင်းတယ်ဆိုပြီးတော့အဲ့ဒါဂုံယူပြီးတော့ မာမာနဖြစ်တတ်တယ်အဲဒီလိုလည်းပဲဖြစ်ဖို့ရမရှိပါဘူးတဲ့အဲအိစ္ဆဒုက္ခအနတ္တသဘောမြင်အောင်လို့ရှုရမယ်တဲ့ဒီဘုံငွေတွေဟာဟုတ်လားကိုယ်ရန်ပူတာလေးတွေရှိတာပေါ့ပူတယ်ပူတယ်ရှုတဲ့ခါတွေပူလိုက်ကြောက်သွားလိုက်ပူလိုက်ကြောက်သွားလိုက်ပူလိုက်ကြောက်သွားလိုက်အမှားကောင်းတဲ့ပုဂ္ဂိုလ်တွေမှာဒါတွေ့တယ်အခုထိုင်းနေတယ်ဆိုတော့တိုင်းနေလို့ချင်း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 အဲ့ဒါလေးတွေတွေ့ရတာနေသောဟမသနိအဲဒါငါပဲလို့မာမာနာဖြစ်စရာဂုဏ်ဂုဏ်စရာမဟုတ်ဘူးဖြစ်ပြီးပြတ်သွားလို့မမြဲတဲ့သဘောတရားပဲဆိုတာသိရနေတာမမအဲ့ဒီဥစ္စာငါဤဥစ္စာငါဤကိုယ်ရဲ့အစိတ်ပိုင်းနေရတဲ့။ဘာရစရာလည်းမဟုတ်ဘူးတဲ့ဒီဥစ္စာဖြစ်ပြပြီးသွားတော့ဒုက္ခပဲဆင်းရဲတရားပဲ။ နမေသောအတ္တငါဤကိုမဟုတ်ဘူးငါဤအကောင်ထဲအသက်ရှင်တယ်ကောင်မဟုတ်ဘူးသူသဘောတည်းသူဖြစ်ပြနေတဲ့သဘောတရားပဲလို့သူသိရမယ်ဒါကတော့တကူချင်းတကူချင်းနှလုံးသွင်းမှုရတာခက်ခက်ခဲတယ်ဝေါ်ဟာရဗမာလူကဝေါ်ဟာရမရှိတော့ကျန်ကဝေါ်ဟာရနဲ့ပေါ်ထားရတယ်လို့အန္တပနာတိဇောတဲ့ဇီရဏတိဇောတဲ့ ဒဟတေသောပါစကတေသောတဲ့ဒီလိုပဲကျန်ကဝါရတွေနဲ့ခေါ်တာအရာသုံးခုခုနကပထူအာဘောကုဋ္ဌတာတွေကတော့အရာသုံးရှိတယ်သဘင်မွင်းရင်ခြေတဲ့လည်းပဲသွားစတယ်အဲမိ20ပထူဓာတ်ဝိဇေတလိစတယ်ဆက်နှစ်ခုအာဘောဓာတ်ကအရာသုံးလူတိုင်းလူတိုင်းအရာတိုင်းအရာတိုင်းမှာသုံးတယ်ဝါရဆိုတာရှိတယ် ဒီတေသောတာလေးမျိုးကအရာသုံးမရှိဘူးစာထဲကပါတယ်တဲ့နာမည်နဲ့ခေါ်ရဗန္ဒပနာတေသောဇာတိမျိုးတွေခေါ်မှာဝိရဏတေသောရင်းစေရတဲ့သတိပုံမူရင်းစေရတဲ့သတိပုံမူဒဟတေသောအပြင်းထန်အပြင်းထန်ဖြစ်တဲ့ဘုံဝေအလွန်ပြင်းထန်တဲ့ဘုံဝေပေါ့ အဲ့လိုပြင်းထန်တော့ဘူးပါစကကျေတော့စာကြည်စီရတဲ့ပုံမျိုးအဲ့ဒီဒီသောလေးမျိုးအဲ့ဒီဒီသောလေးမျိုးလုံးကငါကောင်လည်းမဟုတ်ငါကောင်လည်းမဟုတ်ဘူးငါကောင်အစိတ်ပိုင်းလည်းမဟုတ်ဘူးနေတဲ့ဘာယာဝယ်တဲ့ဘာမှမရှိဘူးသူတော်တိုင်းသူခိုက်တံအားဖြင့်ဖြစ်ဖြစ်သွားတဲ့ ဘောတရားမျှပဲအပြင်ဘက်ကရှိနေတဲ့အဲနေကအပူငွေ့မိကအပူငွေ့ဒီဇာတိဥရုအပူငွေ့မြေကြီးစသည်ကအပူငွေ့ကောက်ရိုးမီတို့ကောက်ရိုးကုံတို့ဘာလို့စသည်နဲ့ပူငွေ့တွေအများကြီးရှိပါတယ်အဲမြေကြီးစသည်ကပူငွေ့အဲဒီပူငွေ့များလို့ပဲကိုယ်တွေကရှိတဲ့ဒီပူငွေ့လေးခုဟာလည်းပဲ တေသောရသဘောမျှပဲပူမွေးသဘောမျှပဲဒီဟာပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့အဲဒီလိုမြင်ရမယ်။ဒါရင်ဒါလေးနည်းနည်းလေးဆိုကြအောင်လေသဘောပေါက်ကြအောင်။မန္တပနတေသောရှားစိန်အပူငွေ့သည်၎င်းမန္တပနတေသော ကြာချင်းပူငွေသည်၎င်းပြရဏတေဇောဖြင့်ရောစေတာသောအာပဂရိအပူငွေသည်၎င်းပြရဏတေဇောဖြင့်ရောစေတာသောပဂရိအပူငွေသည်၎င်း ငါကောင်လည်းမဟုတ်ငါကောင်ဤစိတ်ပိုင်းလည်းမဟုတ်မြစ်သက်သာယာဝယ်မရှိသူသဘောအတိုင်းဖြစ်ပြက်သွားတော့သဘောတရားမျှသာသည်အဲ့ဒါမြင်ရမယ်တဲ့ရှင်ရှင်သာဝိပဿနာညာမှတ်ကောင်းနေတဲ့အခါတော့တင်းထင်ပါတယ်ပူတာလေးတွေမှားတဲ့အခါပူတယ်ပူတယ်ပူတယ်မှ အဲပူရာကနေမှားရမှာပိုက်ထဲကပူပိုက်ထဲကမှားရမှာခေါင်းကပူရင်ခေါင်းကမှားရမှာအဲဒီထဲမှာများသောချင်းပဂရိပူငွေတွေမှားရပါတယ်တစ်ခါတစ်ခါအလွန်အကဲအပြင်းထန်ပူလာတဲ့ခါကျတော့ဒါအတေသောခေါ်ရမှာအဲတစ်ခါကျနေမကောင်းတိုင်မကောင်းတဲ့ခါကျတော့သန္တာပနာတေသောတွေဖြစ်တယ်အဲဒီပူငွေအဲဗိုက်တဲကနေပြီးတော့အစာရင်ကနေပြီးအပူငွေတွေကြတော့ဘာစကားတေသောတွေအဲဒီက ။ဖိုက်ထဲကနေပြီးပူတာတွေအဲဒါမှတ်မိတယ်ကပါစကတေဇောတွေအဲဒီမှာအဲဒီတေဇောတွေဟိုတည်းကအပုံဝေးသဘောမျှပဲပူပြီးကြောက်သွားတဲ့သဘောမျှကြီးတယ်ပဲငါကောင်မဟုတ်ဘူး။ပဂရီပုဂ္ဂိုလ်တွေနေရာဖြင့်တော့ပူနွေးနေတာလေးကိုငါလို့ထင်လာတော့ကိုယ်လက်ကလေးကိုကိုင်းကြည့်သူများလက်ကလေးကိုင်းကြည့်အဲဒီအပူငွေလေးတွေ့ရလို့ရှိရင်အဲဒီပူငွေလေးကိုဆွဲကြည့်ပြီးတော့ငါပဲသူပဲယောက်ျားပဲမိန်းမပဲဘယ်သူပဲဘယ်ဝါပဲ အဲဒီလိုတခါလေအစွဲလန်းနေဖြစ်နေတာဒီစွဲလန်းတွေကနှိမ့်ဆက်နေတာဒုက္ခပေးနေတာသူကအမှန်စင်စစ်တော့အပူငွေသဘောတရားတွေပဲနေမကောင်းထိုင်မလားစိတ္တကသွားပြီးစမ်းကြည့်ဗန္ဒပနာတွေသွားတွေသွားတွေ့ဘူးတဲ့อืมဒီလိုဘူးနေတယ်ဒီလိုဖြာတက်နေတယ်ဒီယောက်ျားဒီမိန်းမဘူးနေတယ်ဖြာတက်နေတယ်လို့ပြောရတာကိုအဲဒါပြောတော့ဒီလိုပြောမှာပဲလောကဝါဒဒါပေမဲ့စိတ်ထဲကတော့အဲညာအချင်းတော့အဲ့ဒီလို ဧကံတတိထတွဲလာပြီးတော့ဒါကသဘောတရားနေရာချင်းသိရမယ်တဲ့ဒါသဘောတရားသဘောတရားတွေပဲဘုရားသဘောတရားတွေဖြစ်တယ်အဲ့ဒီဘုရားသဘောတရားတွေကမှကြည့်လို့ရှိရင်လေအဲ့ဒီဘူးလေးနဲ့ထိနေတဲ့အခါဘူးတယ်ဘူးတယ်ဘူးတယ်သိတဲ့ကတိုင်းဒီမှနေလို့ရှိရင်မှကောင်းတဲ့ပုဂ္ဂိုလ်ပေါ့လေမှမကောင်းတဲ့ပုဂ္ဂိုလ်တော့လည်းဘာမှထူးမှာမဟုတ်ပါဘူးအဲဝိပဿနာညာ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 ရှင်မကဖိထိုင်တယ်လို့ပူတာရှိတယ်ခြေတော့ကဖိထိုင်တယ်လို့ပူတာရှိတယ်။ဒီနေရာကသူ့လိုလိုဖြစ်လာတဲ့ပူတာရှိတယ်။အဲဒီပူတာလေးတွေကိုပူတယ်ပူတယ်မှပူပြီးရင်ပျောက်သွားရင်ပူပြီးရင်ပျောက်သွားရင်ဒါတွေပိုင်းခြားနေပြီးရ။အဲဒီလိုပြီးနေလို့ရှိရင်မာမနိတ္တသာကြာမရှိပါဘူး။ဒါကြောင့်ယထာဘူတံဧဝမေတံယထာဘူတံယထာဘူတံဟိုတိုင်းမှာဆိုတာ ကာမပညာဝိပဿနာဉာဏ်ဖြင့်တတ္တဗာမြင်အောင်ကြည့်ရမယ်အမြင်ဒီတိုင်းကိုကြည့်ရမှာဒီတိုင်းကိုတခါတဘောတရားမြတ်မြင်အောင်ကြည့်ရမယ်တဲ့ယထာဘုဒ္ဓသမပညာဒိဋ္ဌဝါအဲဟုတ်တိုင်းမှဆိုဝိပဿနာဉာဏ်ဖြင့်မြင်ပြီးတော့အာဝရတုယစိတ်အာဝရတုယနိဗ္ဗိနတိအဲဒေဇောဒတုယနိဗ္ဗိနတိဒေဇောဒ၌ညီငွေဤအခုငွေလေးတွေပုံမှန်ညီငွေအစတုန်းကငါးလက်ပဲငါးလက်ကလေးကပူးနေတယ်နှွေးနေတယ်စသည်ဖြင့် နေတော့ตายာနေတာကိုအဲဒီပူပြီးရင်ကြောက်သွားရင်နှွေးပြီးရင်ကြောက်သွားရင်သဘောတရားလေးတွေပဲဆိုညင်းငွေဒေသောဓာတုယစိတ်တံဝိရာစေတိဒေသောဓာတုယဒေသောဓာမှစိတ်တံစိတ်ကိုဝိရာစေတိအတမဲ့ပြည့်ပြည့်စေ၏ွဲလန်း ပုဂ္ဂိုလ်သူကိုယ်ဒီအနတ်သားရနေတာဒီဟိုအငွေးလေးအငွေးတာကလေးသိသဘောကျတယ်အဲ့ဒါတွေအခုဘာမှသားရစရာမရှိဘူးသူအငွေးတာအငွေးတာသဘောဘူရဘူရကလေးသဘောပြီးတော့မြဲတည်တာမို့သူခိုက်တာနဲ့သူဖြစ်ပြသွားတဲ့သဘောပဲအဲ့တော့တဆွဲမှုပြည့်ပြည့်သွားစီပြီပြည့်ပြည့်သွားအောင်အထောက်အမယ်လို့ဆိုလိုပါတယ်ဒါဒီသောရပြီးပါဝါယောရရောက်တယ်ကတမသ ယောဒသစ္စာတိကဝါယောဒအဲသစ္စာတိကကိုရင်းသာနာကဝါယောဒလည်းရှိကဓမ္မသရာဟုလားအစ္ဆတိကဝါယောဓာတုရာဟုလားစိတ္တယဟုလားအစ္ဆတိကဝါယောဓာတုကိုရင်းသဏ္ဍာန်ကဖြစ်သောဝါယောဓာတိကဓမ္မသအဘေနိမူပါကိုရင်းသဏ္ဍာန်ဝါယောဓာဆိုတာ တ attva တိုင်းတ attva တိုင်းသဏ္ဍာန်ဖြစ်တယ်ဝါရောလို့ဆိုလိုတယ်ခုနဟိုပထဝီဓာတ်ကလည်းအကုန်လုံးပဒံဝါရောဝါရောကဟုတ်တယ်ပြင်က ဘောဓအာဘောဓဒီသောဓတည်းဒီတိုင်းပဲသတ္တဝါတိုင်းတဏ္ဍာဟာဣဇတိကပထဘောဓဣဇတိအနာမတွန်းပြီးပြီးတော့နေတဲ့ဝါယောဓာတဲ့ဝါယောဓာဆိုတာ တောင့်တဲ့သဘောတင်းတဲ့သဘောတွန်းကန်တဲ့သဘောသူဝါယောဓဝိထမနာတောင့်တောင့်ပြီးတော့ထောက်ကန်ခြင်းလက္ခဏာကြီးသမှုဒေသနာသာသာရွေချခြင်းတွန်းကန်ခြင်းသဘောရှိသည်ဘိနိဟာရပိစုပ္ပဌာနာအလိုကြည့်ရပဲဥတ္တမိရပဲကိုကျေရှုဆောင်သွားခြင်းသဘောရှိသည်ဖွဲ့ဆောင်သွားတွန်းဆောင်သွားလို့ပဲ သဝရှိဝါယောရအဲဒီဝါယောရကိုယ်ရဲ့တဏ္ဍာကဖြစ်တဲ့ဥစ္စာဘာတွေတော့ဆိုရင်တရားထီတာဥဒင်္ဂမဝါဒအထက်သို့တက်သောလေတို့ဒီ၎င်းအထက်ကိုလေကျို့လေတက်တဲ့ခါကလာပြန်အထက်တက်တဲ့လေဥဒင်္ဂမလေအရာသုံးစကားရှိတဲ့ဟောတာအရာသုံးစကားကဒါပဲရှိတယ်ဥဒင်္ဂမလေဟောတယ်အဒေါကမဝါဒအောက်သို့ဆုံဆင်းသောလေအောက်အောက်ကို သုံးဆင်းသွားတယ်လေကိုယ်တည်းကကိုယ်စီတရားဝါဒဝမ်းပိုက်ထဲမှာတည်တယ်လေပိုက်ထဲမှာတည်တယ်လေကိုယ်ထာတရားဝါဒဥပစိတ်ပိုင်းထဲမှာတည်တယ်လေအင်္ဂမင်္ဂနုသာရိနောဝါဒအင်္ဂကြီးငယ်သောလျှောက်တော်လေကိုချင်းစာရင်ထိုင်ရင်ထိုင်ယူစသည်ပြုတဲ့ခါကာလမှာအဲဒီအင်္ဂကြီးငယ်တွေမှာတောင်းတင်းတဲ့သဘောတွေလှုပ်ရှားတဲ့သဘောတွေဖြစ်တယ် အင်္ဂါကြီးငယ်လျှောက်တဲ့လေအတ္တသောပတ္တသောဣတိဝင်တဲ့ထွက်တဲ့ဟုခေါ်သောလေအာဝင်တဲ့ထွက်တဲ့အသက်ရှူတဲ့ခါကလာဖြစ်တဲ့လေအဲဒါလောကဝဟာရနဲ့ထင်ရှားရှိတဲ့လေ6မျိုးလေ6မျိုးဆိုတာအထက်တက်တဲ့လေအောက်ဆုံးဆင်းတဲ့လေဒါတကူကမှတ်လို့လည်းပါတက်တဲ့လေနဲ့ဆင်းတဲ့လေဟာနေနဲ့စုံလေ ကိုယ်တည်းကဒီလေနှစ်ခုရှိပြီးတော့ဗိုက်ထဲကလေနဲ့ဥထဲကလေနှစ်ခုခွဲထားတယ်ဗိုက်ထဲမှာလည်းဥပြင်ဘက်ကဗိုက်ထဲမှာရှိတဲ့လေကိုပုသိပြရလေလို့ခေါ်တယ်ဥထဲကလေတော့ကုဋ္ဌပြရလေလို့ခေါ်တယ်ဗိုက်ထဲကလေနဲ့ဥထဲကလေတွေကနှစ်မျိုးလေးမျိုးရသွားမှတ်လို့တော့လွယ်ပါရဲ့ဆိုပြီးမထက်တော့အဲပါဠိကြီးမဆိုင်ပဲနဲ့အဓိပ္ပာယ်ကမှလို့ရှိရင်လွယ်တယ်တက်တယ်လေးသိမဲ့လေးဟိုထဲမှာအဲ ဘိုက်ထဲကလေဥထဲကလေအဲလေးမျိုးရပါကိုရင်ကလက်ချေစားတော့ကိုရင်ကတွေလျှောက်တယ်လေဒါကိုယ်လည်းဆန်းလိုက်ထိုင်လိုက်ထားတယ်လှူရှားလိုက်ကိုမူရတွေပြုပြင်တယ်ပြုတယ်ဒီဝါယောဒဒီလေဒနဲ့တော့ရတာဒီလေဒမရှိရင်မလုံနိုင်ဘူးဟိုတဲ့ရုပ်သေးများအယုတ်ကျိုးလေးတွေရှိတယ် ရုပ်ကြိုးလေးတွေလက်ကြိုးဆွဲလိုက်ရင်လက်ကလေးမြောက်လိုက်ချလိုက်ညမ်းလိုက်လက်ကြိုးကတော့ပြုပြင်တယောက်ကြိုးဆွဲတဲ့အခါတယောက်ကပြုပြင်လိုက်ခေါင်းကိုကြိုးဆွဲတဲ့အခါခေါင်းကနေပြီးငိုးလိုက်မောလိုက်ခါလိုက်ညမ်းလိုက်စသည်ဖြင့်သူဒါတွေအကုန်လုံးရတာသူကြိုးလေးနဲ့သူဆွဲပြီးတော့အဲလိုပဲကိုယ်တည်းကငငါကြီးငယ်တွေလှုပ်ရှားအောင်ဒီလေကနေပြီးလုပ်နေတာဒီလေကကြိုးလေးလိုပဲသူကအဲလက်လှုပ်ခြင်းလက်ထဲကနေပြီးတော့ဒီဝါယောဓကနေပြီးတွန်းကန်လို့ လက်လှုပ်လာကိုယ်ရယ်ဆန့်တယ်ထိုင်တယ်ထတယ်စသည်ဖြင့်ကိုယ်မူရတွေဖြစ်နေငါကြီးငယ်တော့လျှောက်တော်လေထွက်တဲ့ဝင်ဝင်တဲ့ထွက်တဲ့လေထွက်တဲ့ဝင်တဲ့လေဝင်တဲ့ထွက်တဲ့လေထွက်တဲ့ဝင်တဲ့လေအဲဒီလေဒါတော့ဒီကဝင်တဲ့ထက်တော့ဝင်တဲ့နဲ့ထွက်တဲ့ကတော့ဝင်တာနဲ့ထွက်တာမထူဘူးတလေတည်းပေါင်းထားတယ်သူတမျိုးတည်းပေါင်းထားတယ်ဝင်ပြီးဆိုထွက်ပြီးဝင်သူတမျိုးပဲ အဲအင်္ဂါကြီးငယ်64ကတစ်မျိုးနဲ့ဒီက2မျိုးနဲ့ပေါင်းတယ်ခုနက6မျိုး6မျိုးရှိတယ်လေအထက်တက်တဲ့လေးအောက်ဆင်းတဲ့လေးဗိုက်တဲကလေးဥတဲကလေးအင်္ဂါကြီးငယ်64လေးဝင်တဲ့ထွက်တဲ့လေးဒီ6မျိုးဒါကလောကအများခေါ်ဝေါ်ပြီးတော့နေတဲ့လေလေးတွေကိုမြတ်စွာဘုရားဟောရတယ်အများခေါ်တဲ့ဟောမှနားလေတာဒီပြင်လေကိုယ်တိုင်လေးတွေရှိသေးတာပေါ့ အဲဒီလေးတွေကိုရံဝပါဏနဲ့ဟောထားတယ်ဒီပြင်လည်းရှိပါသေးတယ်ရံဝပညာပြီးကိဉ္စီသတ္တံပစ္စတံဝါယောဝါယောကတဥပါရိဏတဲ့ဒီပြင်လည်းကိုယ်တည်းကလေရှိရဲတဲ့သပင်ထဲမှာလည်းပဲအဲတောင်းနှင်းထောက်ကနေတဲ့လေပါတာပဲပြီးကြတော့တလိပ်တော့အဲ့ဒီမှာအာဝရထဲမှာလည်းပါတာပဲအဲဗန္တပနာဒေဇောသတိဒေဇောဒေဇောကုဋ္ဌတာတွေလည်းပါတာပဲ အဲဒီမှာလည်းပါတာရံဝပါဏ၄ရက်အဲဒီနေရာတကာမှာပဲကိုကြီးငြိမ့်နေတဲ့ခါပဲဖြစ်ဖြစ်လှုပ်နေတဲ့ခါပဲဖြစ်ဖြစ်လေးဆိုတာကိုယ်ထဲမှာတောင်းနေတဲ့သဘောကတော့ရှိနေတယ်အဲလှုပ်နေတဲ့ခါကာလတွေမှာတော့အင်္ဂမင်္ဂလူတော်ကြီးတွေသင်ကြားငြိမ့်နေတဲ့ခါကာလတော့စိတ်မသင်ကြဘူးဒါပေမဲ့လို့ကိုကြီးငြိမ်အောင်လှုပ်ထားတဲ့နေရာတော့ရှိနေတာဟော ထိုင်းတောက်နေအောင်လို့ထိုင်းနေအောင်တောက်နေအောင်လုပ်ထားတဲ့လေရှင်းတယ်သူမကြည့်လို့ရှိရင်လဲကြတော့မှဒီလေးကလည်းအများအားသူအသေးသေးရှင်းတယ်ဘောလုံးထဲမှာလေထိုးသလိုပဲကိုကြီးတောင့်ထိုင်းနေအောင်လို့လေတွေအသေးသေးရှင်းတယ်ပထမလေကြောင့်ပထမတစ်ထိုင်ချင်းဒုတိယလေကြောင့်ဒုတိယတစ်ထိုင်ချင်းအဲဒီလေတွေအဆင့်ဆင့်တစ်ခါတည်းကိုယ်ထဲမှာတောင်းနေတဲ့သဘောတွေအဆက်ဆက်ဖြစ်နေလို့ထိုင်ယုတ်ကြီးပြီးနေတာဒါကြောင့် နိဗ္ဗာန်နိသိဏဝါနိသိဏောနိသိဏောမိတိပဇာနာတိနိသိဏဝါထိုင်းနေရှိတော်လဲနိသိဏောနိသိဏောထိုင်းနေသည့်အာမိဖြစ်ဣတိသောပဇာနာတိသိငါသာကြောင်းထိုင်တာလေးကိုမှတ်နေတာနဲ့ဝါယောဓာတ်ကိုသိထိုင်ရင်ထိုင်နေထိုင်နေထိုင်နေပဂရိပုဂ္ဂိုလ်တွေတော့ထိုင်တာတစ်ထိုင်နဲ့အောင်မလားတစ်ထိုင်နဲ့မဟုတ်ဘူးသူစားခဏမစက်ဒီဝါယောဓာတ်တွေကိုယ်ရန် ဘောလုံးနဲ့လေထိုးတာလိုပဲကိုယ်ထဲမှာလေအသေးသေးတွေတောင်းနေတဲ့လေတွေအသေးသေးဖြစ်နေတာတောင်းလိုက်တောင်းလိုက်တောင်းလိုက်အဲဒါထိုင်နေတဲ့စိတ်ကြောင့်ထိုင်ရုပ်တွေဖြစ်လိုက်ထိုင်နေတဲ့စိတ်ကြောင့်ထိုင်ရုပ်တွေတောင်းနေတောင်းနေတဲ့ရုပ်တွေကိုယ်ထဲမှာအသိနဲ့ဖြစ်နေအဲဒါကိုဒီကထိုင်နေထိုင်နေထိုင်နေမှိုက်အဲဒီတောင်းနေတဲ့လေတွေပြီးရတာပဲဝိထာမနာလေတွေပြီးရအဲဒီလေလေ6မျိုးအဲရောင်းဝပန္နလေနဲ့ဆိုရင် ဒီခုနှစ်မျိုးပေါ်တယ်အဲဒီလေးခုနှစ်မျိုးအဲဒီလေးခုနှစ်မျိုးကကိုယ်တွင်းကလေးတွေပဲကိုယ်ပြင်ကလေးရှိတယ်ရာဇေဝခောပန္နသစ္စာတိကဝါယောဓာတုရာသဘာယာဝါယောဓာတုဝါယောဓာတုဝါယောဓာတုရေဝေသာရာဇေဝခောပန္နသစ္စာတိကဝါယောဓာတုကျင်ကိုယ်တွင်းကဝါယောဓာတိလည်းကောင်း

အဲပြင်းလေးအကြည့်ရကလာတယ်လေနောက်ရကလာတယ်လေဒီလိုခေါ်တယ်မြတ်စွာဘုရားအလွယ်တကူသိအောင်လို့လုပ်တာလေကိုနာမည်တက်เสียအထူးမရှိတော့အရနဲ့ခေါ်တယ်အကြည့်ကလာတယ်လေရှိတယ်နောက်ကလာတယ်လေရှိတယ်မြောက်ကလာတယ်ရှိတောင်ကလာတယ်လေရှိသေးတယ်အဲငှက်တွေပါလေပြန်လို့ဖြစ်တယ်လေရှိသေးတယ်ဒီလိုလေးတွေသင်ကြားတာတွေကိုကြောက်ပြီးတော့ဟောတယ်လေအဲဒီလေးတွေရှိအဲဒီလေးတွေဟာ ဒါတွေတော့အသက်မရှိဘူးဆိုတာသိတာပဲပုဂ္ဂိုလ်သားတော်မဟုတ်ဘူးဘယ်သူမှမဆွဲလာဘူးအသက်ရှင်နေတဲ့အကောင်ပဲယောက်ျားမင်းကဘယ်သူမှမဆွဲလာဘူးပြင်ဘက်ကလေးတွေတော့အတွင်းကလေးကြတော့ဆွဲလာနေဆွဲတယ်ဝင်တဲ့ကြီးပါလားဆွဲတယ်ဝင်တဲ့လေအသက်ရှူသွင်းလိုက်အသက်ရှူထုတ်လိုက်ကိုယ်ထဲမှာဝင်ထွက်နေတဲ့လေကတော့ငါလိုလိုဘာလိုလိုပုဂ္ဂိုလ်လိုလိုယောက်ျားမင်းမလိုလိုဒီလိုထင်ရတယ်အပြင်မဲ့ထွက်သွားတဲ့လေတွေနှာခေါင်းကနေပြီးပြင်မဲ့ထွက်သွားတဲ့လေတွေရှိတယ် နှာခေါင်းထဲဝင်လာမဲ့လေတွေစောစောကမဝင်သေးဘူးမှရှိနေပဲဘေးနာပဝန်းကျင်မှာလေတွေရှိနေအဲ့ဒီလေတွေတော့ပုဂ္ဂိုလ်သားတော်လည်းဘယ်သူမှမဆွဲလောင်းပြင်မဲ့ကလေတွေကိုယ်ထဲမှာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုပ်နေအတွင်းမှာဝင်လိုက်ထွက်လိုက်လုပ်တာတော့အဲ့ဒါကိုတော့အသက်ရှင်နေတဲ့အကောင်လို့ထင်တယ်တချို့ကဒါလေးပဲအသက်မှနေတယ်သူကဒါလေးအသက်ပဲလို့သူကဆွဲလန်းသူတရားဟောတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီဥစ္စာကိုပဲအရေးကြီးလုပ်ပြီးတော့ဒါအသက်ဆိုပြီးတော့ဒီအနေနဲ့တခါလဲဟောတာလဲရှိပါတယ်သူကဒီဥစ္စာတွေက ဟိုလည်းမတူတဲ့ဥစ္စာတွေပဲမနဲ့နဲတဲ့တရားတွေဟောနာပဲလို့ဆိုတာအဲ့ဒါအပြင်ကလေအတွင်းကလေအတူတူပဲတဲ့လေပဲအတွင်းကလေတဲ့လေပဲပြင်ကလေတဲ့လေပဲအဲ့ထွက်တဲ့ဝင်တဲ့နှစ်ခုစဉ်းစားရင်ကိုတော်တော်ရှင်းပါလေထွက်တဲ့ဝင်တဲ့ဟာအဲရှူထုတ်လိုက်ဒီမဲ့ထွက်သွားဒါကတော့လေပဲပုဂ္ဂိုလ်သားတော့မဟုတ်ဘူးသင်ကြားတယ်အတွင်းကနေပြီးတော့နာရီရရအောင်အတွင်းကနေထွက်နေတာရှိတယ် ဘိုက်တဲကနေပြီးကျက်တိုင်ကစပြီးတော့လာတယ်လို့ဆိုတာဒါလည်းပဲခံမညီပါပဲဒီကြမဟုတ်ပါဘူးအဲဒီကနေပြီးတော့တက်လာတဲ့လေးငါးပြီးရရောက်အဲ့ဒီအတွင်းအဲ့ဒီရောက်တဲ့တရားဒီအတွင်းမှာလေတော့ပုဂ္ဂိုလ်တ attva လို့လို့သင်ရတယ်လို့ဆိုတာဒီထဲမှာစိတ်ကြစားယူလဲပါတယ်အပြင်မဲ့ရောက်တဲ့အခါကျတော့စိတ်ကြစားယူလဲမပါဘူးပုဂ္ဂိုလ်တ attva လည်းဘယ်သူမှလည်းမစွဲလောင်းဒါကအပြင်မဲ့ကလေတွေကိုရှူသွင်းလိုက်ပြန်ရော အပြင်ဘက်မှာရှိတဲ့လေကတော့ထင်ရှားတာပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးနှာခေါင်းကဝင်လာတဲ့ကဒီဘက်တော့အသက်ရှင်နေအကောင်းလို့လို့ပါလို့လို့သူကပဲအသက်လို့လို့ဒီလိုထင်နေတာအမှန်စင်စစ်ကတော့ဒါရီအသက်မဟုတ်ပါဘူးဒါရီကဟိုပရင်းမျိုးပါပဲအစာဟာရမျိုးပေါ်တယ်အစာဟာရမစားမဖြစ်လို့စားရတာပါအစာဟာရရှိမှသမင်းတို့ဟင်းတို့မုံတို့ရေတောက်ရတယ်မစားမတောက်လို့ရှင်ဒီခုခန္ဓာကြီးကမတည်ရနိုင်လို့သူ့ကို ဓာတ်စီထည့်ပေးတာတော့မောရကားများဓာတ်စီထည့်ပေးတယ်လို့သူကအသာရတွေထည့်ပေးနေအဲ့ဒါလိုပဲကိုယ်ထဲမှာဝင်သက်ထွက်သက်တွေကလည်းကျူသွင်းလိုက်ကျူထုတ်လိုက်တာကလည်းပဲအာဟာရသွင်းတယ်လို့ပါပဲသူကတစ်မျိုးပဲကိုယ်ထဲကအသွေးသားတွေကိုသန်းစင်အောင်လို့ပြုပေးတယ်လို့သိပ္ပံဆရာတွေကတော့ဆိုပါတယ်သူမကျူရလို့ရှိရင်နေကုန်မနေနိုင်ဘူးကျူရတယ်ကျူကိုကျူရတယ်သူကသူကအသက်တော်မဟုတ်ဘူးသူမကျူလို့ရှိရင်မသိဘူးကြအသက်ကျူတာတော်ရီအသက်ကျူနေရအဲဒီမှာ အတွင်းကအတွင်းမှာရှူလိုက်ထုတ်လိုက်ရှူလိုက်ထုတ်လိုက်လုပ်နေတဲ့နေနဲ့ပြင်ဘက်မှာရှိတဲ့လေဘာထူးတော့ဘာမှမထူးအတူတူပဲတရားလေပဲဝါယောဒပဲအသက်ရှင်နေတယ်ကောင်းမဟုတ်ဘူးသိကြတယ်အဲအဲ့ဒါသိကြသလိုပဲသိညာလေးနဲ့အကုန်လုံးအတူတူပါပဲဥဒင်ငမလေးအထက်သို့တက်သောလေးတဲ့ဒီကျုပ်ပြီးတက်လာတယ်အောက်သို့ဆုံးဆင်းသွားတဲ့လေးတဲ့ဒါလည်းပုဂ္ဂိုလ်သားတော်မဟုတ်ဘူး ပြီးတော့ဗိုက်ထဲမှာရှိတဲ့လေးပူထဲမှာရှိတဲ့လေးဒါလည်းပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအင်္ဂမင်္ဂနုတာရီတွေသူကရေးကြည့်တာအင်္ဂါကြီးငယ်တောက်တဲ့လေးလိုက်ကိုယ်အောင်ဆအောင်ထိုင်အောင်ထအောင်ပြုလုပ်တဲ့ခါကာလတွေမှာအဲဒီမှာတောင်းတင်းတဲ့လေးတွေရှိတယ်ဒါတွေကတော့ပုဂ္ဂိုလ်သတ္တဝါနဲ့နည်းနည်းတူးလာတယ်သူကအသက်ရှင်နေတဲ့အကောင်နဲ့တူးလာတယ်ကိုယ်လိုက်ဆန်းလိုက်ထိုင်နေထိုင်လိုက်လှုပ်ရှားလိုက်လို့ရင်ဒါအသက်ရှင်နေတဲ့လှုပ်ရှားတာမြင်အသက်ရှင်နေတယ်လို့ဒီလိုပဲယူဆကြတာပဲပိုးကောင်လေးရှင်အောင်တော့ ကိုယ်ပေါင်းလေးပြုံးတော့ဒါအသေးလားရှင်လားဆိုရင်မလှုပ်လို့ရှိရင်မဆုံးပြနိုင်ဘူးအာလှုပ်လာပြီဟာအာအရှင်မဲဟာဒီဥစ္စာရှင်းတယ်လေရှင်းသေးတယ်လို့ဒီလိုယူရတာကတော့အဲဒီတော့လှုပ်ရှားအောင်လို့သွမ်းဆောင်တဲ့ဝါယောဒကတော့သူကအသက်အသက်နဲ့ခတ်တူတူဖြစ်နေပုဂ္ဂိုလ်သတ္တဝါနဲ့ခတ်တူတူဖြစ်နေတူတူပါပဲတဲ့အမှန်စင်စစ်ကတော့ပုဂ္ဂိုလ်သတ္တဝါမဟုတ်ပါဘူးတဲ့ပြင်ဘက်ကလေတွေနဲ့အတူတူပဲအဲအတွင်းကလေကိုယ်တွေကကြည့်ပြီးတော့နေတဲ့လေ ဝိသေသလေးက6မျိုးသာမညရံဝပန္နာလို့ခေါ်တဲ့လေးက10မျိုးနဲ့9မျိုးအဲဒီလေးတွေပြီးတော့အပြင်ဘက်မှာရှိတဲ့အရှိရာကအနောက်ရာကမြောက်ရာကတောင်ရာကလာတဲ့လေးစသည်ဖြင့်အဲလေးမျိုးမျိုးတွေအဲဒီလေးတွေဟာအတူတူပဲပုဂ္ဂိုလ်သတ္တမဟုတ်တဲ့သဘောတရားများကြီးတယ်ပဲအဲဒါလေးနေရာချင်းတော့လက္ခဏာရာသပိစုပ္ပထာနဲ့မှတ်လိုက်ရင် ပို့ပြီးတော့ရှင်းပါတယ်လက္ခဏာရတာပိစုပ္ပဒံဗရဒ္ဌာနဲ့ပိစုပ္ပဒံနဲ့မှလည်းပို့ရှင်းတယ်လက္ခဏာအပြင်ဝါယောဓာတုဝိသမနာလက္ခဏာဝါယောဓာတုဝါယောဓာတုဝိသမနာလက္ခဏာထောက်ကံတောင်းနှင်းခြင်းလက္ခဏာရှိထောက်ကံတောင်းနှင်းရောခြင်းတမီဘုရားဆောင်ဖို့ပေးတာထောက်ကနာတဲ့အရာစာသုံးစကားတောင်းတာတင်းတာတဲ့အရာသုံးစကားအဲလက်ဆန့်တန်းတာလို့ရှင်လက်ထဲမှာ စိတ်နဲ့စိုက်ကြည့်ဘာတွေ့တော့ဆိုလို့ရှိရင်တောင်းတာတင်းတာပဲတွေ့တယ်အဲ့ဒါကိုကျမ်းဂန်ဝါရနဲ့ပြောလို့ရှိရင်တော့သူ့ကိုထောက်ပံ့တယ်လို့ပြောရတယ်တောင်းတင်းတဲ့သဘောပါပဲကိုယ်ထဲမှာထိုင်းနေတဲ့အခါကိုယ်ထဲမှာစိတ်နဲ့စိုက်ကြည့်ကိုကြီးထောင်းနေအောင်ဝါရကနေပြီးထောင်းတာတော့အဲကိုယ်ထဲတောင်းတဲ့တင်းတဲ့သဘောတွေ့ရတယ် ဒီကိုယ်လုံးတောက်နေတဲ့သဘောတွေ့ရတယ်ခါးစီပဲဒီမှာစိုက်တောက်အဲဒါကျမ်းဂန်သဘောနဲ့ဆိုလို့ရှိရင်တော့ဝိထာမနာထောက်ခံထောက်ခံထားတယ်ဝါရဒကထောက်ခံတာအဲဒါထောက်ခံတောင်းနေရောချင်းတမီဝါရဒလက္ခဏာပဲတောင်းနေတင်းနေဆိုမှတော့သူ့တဲ့ရော့တဲ့သူ့လောက်မတင်းတဲ့ဥစ္စာတွေကိုရော့တယ်လို့ခေါ်ရတာပဲသူ့တဲ့တင်းတာနဲ့ထောက်စားပြီးတော့သူ့ကိုရော့တယ်လို့ခေါ်ရရော့တာနဲ့တင်းတာဟာအတူတူပါပဲ ။ဒါကြောင့်ထောက်ကံတောင်းမင်းရော့ရင်တမီအဲတွေးကြည့်တယ်မှတ်တဲ့အခါသာသာသဘောအချင်းဆိုရင် ထောက်ကံလာတွေးတယ်။အရာသုံးအနေနဲ့ဆိုရင်တောင်းတာတင်းတာကိုတွေးတယ်ရော့တာကိုတွေးတယ်။အဲတောင်းတာတင်းတာတွေးရော့တာတွေးတာဝါရောတာပဲ။အခုထိုင်နေတဲ့ခါကလာထိုင်နေထိုင်နေဘယ်လိုမှတ်တယ်ဆိုတော့ထိုင်နေထိုင်နေမှတ် ကိုယ်ထဲကတောင်းတာတင်းတာတွေ့ဝါယောဓပဲဝေးတယ်ဆန့်တယ်မှလက်ထဲကတောင်းတာတင်းတာတွေ့ဝါယောဓပဲသွားတယ်မှတဲ့အခါမှာလည်းပဲကျောက်ထဲကနေပြီးတောင်းတာတင်းတာတွေ့ဝါယောဓပဲထောက်ကတောင်းတယ်ဖောင်းတယ်ပိန်တယ်မှတဲ့အခါနဲ့ဗိုက်ထဲကနေပြီးတောင်းတာတင်းတာတွေ့ဝါယောဓပဲထောက်ကတောင်းတယ်ရော့ခြင်းတယ်ရင်းရင်နှုတ်ကြွေသွားတာတွေသမှုရဏသမှုဒီရဏရတာ ရွေရှားခြင်းရွေရှားစေခြင်းကိစ္စရှိသည်ဝါယောဓဘာကိစ္စရှိတုံးဘာအလုပ်ရှိတုံးဆိုရင်သူကရွေရှားတတ်တယ်သူများကိုလည်းရွေရှားစေတတ်သည်လေးတွေဆိုတာဟာအားကောင်းလို့ရှိရင်တုပ်နေတာပဲအားမကောင်းရင်ငြိမ့်နေတယ်အားကောင်းရင်တုပ်တယ်သူလုံးမှတော့သူနဲ့တိုက်မိတဲ့ဥစ္စာတွေလည်းပဲတွန့်ကန်သွားတာပဲဆွဲဆောင်သွားတာပဲဒါကြောင့် သူပင်ကိုယ်ရင်းသဘောအချင်းတော့ကိုလှုပ်ရှားရတဲ့သဘောရှိတယ်သူကဝါရောတော့လှုပ်လှုပ်တတ်တဲ့သဘောရှိတယ်သူကလှုပ်တတ်တော့သူများကိုလည်းလှုပ်စေတတ်တယ်တွန်းကန်တတ်တဲ့သဘောရှိတယ်လှုပ်ရှားစေတဲ့သဘောလည်းရှိပြီမူရိနာရမှာအဲကြောင့်ထောက်ကန်တောင်းတဲ့ရောချင်းတမီးရင်းရင်လှုပ်ရှား၍သွားရသည်အဲသူသဘောအချင်းရင်းရင်ဒိနာတဲ့ရိုင်နာတဲ့ရွေးရတဲ့အဲလှုပ်ရှားရတဲ့တဏှာတဏှာရွေးပြီးတော့သွားရတဲ့ ဒါသူသဘောအားဖြင့်ဒီပြင်သူနဲ့တိုက်မိတဲ့ရုပ်တွေကိုလည်းပဲတွန်းကန်တတ်တယ်ရွေချစေတတ်တယ်အဲဒီသဘောရှိပါတယ်ဒိဉ္ဉိုင်တို့ကြရွေသွားတတ်သည်လူလိုရပဲတွန်းလျက်ဆောင်သည်လူလိုရှိရပဲလူဥဒမိရပဲကိုတွန်းဆောင်သွားတယ်ဆွဲဆောင်သွားတယ်လို့အဲဆိုရလောက်အောင်ပဲသင်ကြားပါတယ်တွန်းဆောင်သွားတယ်လို့ဆွဲဆောင်သွားတယ်လို့သူကသင်ကြားတယ်ဆိုင်ဒီဆောင်မှုကလေးပဲ ကျေဥစွာဆိုပြီးမှဝါရောဒပြန်စွာထောက်ကံတောင်းတင်းကြော်ခြင်းတမီရင်းရင်လှုပ်ရှား၍သွားရသည်ရင်းရင် လိုရာပဲသွန်းလျက်ဆောင်သည်ဝါယောဓာတိမမြယောဂီ တတ်တဲ့သဘောတွန်းကန်တတ်တဲ့သဘောယူရှားတတ်တဲ့သဘောဝါယောဓာကြီးတဲ့ပဲအတွင်းကဖြစ်ခြင်းကဖြစ်အတူတူပဲအတွင်းကလေရုပ်တွေပုဂ္ဂိုလ်သတ္တဝါမဟုတ်သလိုပဲအတွင်းကအဲအပြင်ကလေရုပ်တွေပုဂ္ဂိုလ်သတ္တဝါမဟုတ်သလိုပဲကိုယ်တည်းကရှိနေတဲ့ထောက်ကန်တောင်းတဲ့သဘောလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောယူရှားတဲ့သဘောတွေရတယ်ဝါယောဓာကြီးတဲ့ပဲသဘောတရားကြီးတဲ့ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဆိုတာသိအောင်မြင်အောင်ရှင်းရမယ် တဏိဓမ္မမဏိသောဟမသနမေသောအတ္တယောမေသာဝုဒံသမပညာတထဗံဝိပဿနာဉာဏ်ဉာဏ်ရောကျွတ်အဲဒီတော့ဉာဏ်ရှုပြီးတော့အဲဒီဝါယောဒမှဝါယောဒနဲ့ညီးငွေစီရမယ်ဧဝမေတံယထာဘုဒ္ဓသမပညာတသဧဝံဤသွက်ခဲ့ကြောနိတိဧတံဤဝါယောဒဝေသာဘုဒ္ဓဟိုတိုင်းမှာသွားသမပညာရ မင်္ဂသာရီတော်ဝိပဿနာဉာဏ်ပညာဖြင့်သိသွားမြင်ပြီး၍ဝါယောဓာဒုယဝါယောဓာ၌နိဗ္ဗာန်တိညီငွေ့၏ဝါယောဓာမှာညီငွေ့စီရမယ်ညီငွေ့တဲ့ညာဖြစ်စီရအခုပဂရိပုဂ္ဂိုလ်တွေကဒီဝါယောဓာလည်းမညီငွေ့ဘူးကိုယ်လည်းဆန်းလိုက်ထိုင်လိုက်ထားလိုက်ဒါကိုပဲတာယာကြဖြစ်နေတာ ဟိုကတဲ့ပုဂ္ဂိုလ်တွေညာသိတာနေတာဘေကပုဂ္ဂိုလ်တွေလည်းသိတာနေတဲ့ဒီဥစ္စာကိုပဲကလိုက်ကိုွေးလိုက်ကောက်လိုက်လုံနေတာကမှန်သဘောကျတယ်อืมဝါယောဓာတူယဝါယောဓာမှာစိတ်တံစိတ်ကိုဝိရာစေတိသဆွဲမှုဖြစ်ပြစေ၏ဝါယောဓာမှာသဆွဲနေတဲ့သဘောဖြစ်ပြစေရမယ်မိကိုယ်တိုင်ကိုယ်လိုဆန်းလို့ထိုင်လို့ထားလို့သူ့ရှားလို့အသင်ပြင်းနေတဲ့ခါတွေနှစ်သက်ပါမှုတွေအများကြီးရှိပါတယ် သင်မပြေတဲ့ခါကျတော့ပြင်ကြီးကြတယ်ကိုလိုကြီးတိုင်းမရှိဘူးဆိုရင်ကြီးတယ်ကိုလိုကြီးတဲ့တိုင်းပြင့်နေတယ်ဆိုလို့ရှိရင်အဲ့ဒါလေးသာနှစ်တဲ့သဘောကျနေတာပဲအင်္ဂမင်္ဂနုတာရီလေးတွေပေါ့ဒီဒါတွေကိုသာရများသောဖြင့်အဲ့ဒီမှာသာရတယ်ဥဒင်္ဂမလေးအထက်တက်တဲ့လေးဒါကတော့သိမသာရပါဘူးဒီဥစ္စာတွေကတော့ဒေါဂမလေးဒါလည်းအောက်ဆင်းတဲ့လေးမသာရဘူးဥစီတိယလေးဝန်တွေကလေးဆိုတာကတော့ပြင် အဲဗိုက်ထဲကရှိတဲ့သဘောတွေရောဆိုရင်ဒီမှာတော့ဒါမှုရှိတာမလို့ရှိနေမယ်လို့ကိုထာသေးရလေးဥထဲကရှိတယ်လေဒါတွေလည်းပဲသင်နေကြကြတော့ပါမှုမရှိပါဘူးဒါမှလည်းကိုအစဉ်ပြေလို့ကြားမှမှုရှိနေတဲ့အခါကျတော့ဒီလေအစဉ်ပြေနေတာကိုသဘောကျကျနဲ့ကြားနေတယ်လို့အင်္ဂမင်္ဂနုသာရီလေတဲ့အင်္ဂကြီးငယ်60လေးအဲ့ဒါကြတော့သဘောကျပြီဒါကြတော့ အတ္တပတ္တသဆွဲတဲ့ဝင်တဲ့နေတယ်ဒါလည်းပဲသူကသဘောကျတယ်ဆွဲတဲ့ဝင်တဲ့ခြူရဲခြေခြူရဲခြေရတဲ့ဥစ္စာကိုသဘောကျတယ်အဲဒီတော့သင်ကြားတဲ့လေနှစ်ခုပဲနောက်ဆုံးကခြူကြပါလေကိုယ်ချင်းဆန်ခြင်းစသည်ကိုဤစေသောအင်္ဂါကြီးငယ်သောလျှောက်သောလေသည် ထောက်ကံတောင်းနှင်းတော်ဝါယောဒသဘောမျှသာသည်ကိုယ်ချင်းဆံချင်းစသည်ကိုကြည့်စေတော်ကိုယ်ချင်းဆံချင်းစသည်ကိုကြည့်စေတော်အင်္ဂါကြီးငယ်တို့လျှောက်တော်လေသည်ထောက်ကံတောင်းနှင်းတော်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

အဲ့ဒီလေဓာတ်တွေကထောက်ကန်တောင်းတင်းတဲ့သဘောမျှပဲဝါရောဓာတ်ဝိသမနာလက္ခဏာဆိုတဲ့ထောက်ကန်တောင်းတင်းတဲ့သဘောသမှုဒေနာရတာဆိုတဲ့လှုပ်ရှားရတဲ့သဘောလှုပ်ရှားစေရတဲ့သဘောမျှပဲဒီမက်ကလေတွေတောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောရှိသလိုပဲကိုယ်တက်ကလေတဲ့တောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောမျှပဲလေရမျှမြင်ကလေတဲ့လေပဲတွင်းကလေတဲ့လေအတူတူပဲ ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးငါကောင်းတရားကောင်းမဟုတ်ငါကောင်းတရားကောင်းရဲ့စိတ်ပိုင်းလည်းမဟုတ်ဒီထဲမှာနေတတ်တာကြာမရှိဘူးသူခိုက်တာနဲ့သူအကြောင်းအလျော်စွာဖြစ်လာတယ်ဝေကျင်တဲ့စိတ်ရှိတော့ဝေရုပ်ဖြစ်လာတယ်။ဆိုင်းတဲ့စိတ်ရှိတော့ဆိုင်းရုပ်ဖြစ်လာတယ်။ဝေကျင်တဲ့စိတ်မရှိရင်ဝေရုပ်မရှိဘူး။ဆိုင်းတဲ့စိတ်မရှိရင်ဆိုင်းရုပ်မရှိဘူး။လှုပ်ကျင်တဲ့စိတ်မရှိရင်လှုပ်ရုပ်မရှိဘူး။အဲစိတ်ရှိတော့စိတ်ကြောင့်စိတ်တ္တဝါယောဓာတ်တွေဖြစ်လာတယ်။ဒုက္ခိတနဲ့သူအကြောင်းအလျော်သာဖြစ်လာတယ် အဲသူ့တိုက်တန်တယ်သူအကြောင်းအားလည်းဆိုတာဖြစ်ပြပြီးတော့သွားတဲ့သဘောတရားများပဲလို့ညာနဲ့မြင်အောင်ရှင်းရမယ်အခုယောဂီပုဂ္ဂိုလ်တွေဒီဝါယောဓာတ်တွေရှင်းရတာများပါတယ်ဒါတွေကျุနေရတာများတာပဲကိုယ်ထဲမှာကိုယ်တိုင်းစာတိုင်းလှုပ်ရှားတိုင်းဒါတွေကျุနေရတာပဲအဲစိတ်ကြောင့်ဖြစ်တဲ့စိတ်တရားယုတ်တွေဝါယောဓာတ်ဒုက္ခိတနဲ့သူဖြစ်ပြီးပြက်တယ်ကိုယ်တယ်ကိုယ်တယ်မှတဲ့အခါ ကိုယ်ကျင်တဲ့စိတ်ကြောင့်လက်ထဲမှာတောင်းနှင်းလို့ကြားတဲ့ရုပ်တွေဘောလုံးနဲ့လေထိုးလိုက်တယ်လို့ပြည့်ပြည့်လာအဲဒီလေရုပ်တွေကတရွေ့တရွေ့ရွေ့ပြီးတော့ဖြစ်တာနဲ့အဲလက်ဟာတွေ့ရင်တွေ့ရင်ရွေ့လာလက်လို့ခေါ်ရတဲ့ရုပ်ပေါ်ရေကလှုပ်တော့ရေပေါ်မှာရှိတဲ့အမိုက်တို့ဒုတ်ချောင်းကြောက်တို့ဒီသိရွက်

ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်တွေဖြစ်လှုပ်ကျင်တဲ့စိတ်ကြောင့်လှုပ်ရုပ်တွေဖြစ်တယ်တောက်နဲ့တင်းတဲ့ရုပ်တွေလာတယ်လက်ချောင်းတစ်ခုလုံးမှာအနှံ့ပြဖြစ်အဲ့ဒါသူကတရွေ့တရွေ့ရွေ့လိုက်ဖြစ်လိုက်ရွေ့လိုက်ဖြစ်လိုက်ရွေ့လိုက်နဲ့ဖြစ်ဖြစ်ပြီးတော့တရွေ့တရွေ့ရုပ်အသေးသေးတွေရွေ့ရွေ့ပြီးတော့ဖြစ်လာတာဘာနဲ့တူတယ်လဲဆိုရင်တောမီးများလောင်တော့ကိုမီးတွေအသေးသေးရွေ့ရွေ့ပြီးလောင်လာတယ်လို့ပဲအဲ့ဒီလိုပဲအဲကွေးတဲ့ဆန်တဲ့ခါကာလမှာကွေးကျင်ဆန်ကျင်တဲ့စိတ်ကြောင့် ကိုယ်ရုပ်ဆန်းရုပ်တွေတောင်းနှင်းရုပ်တွေလှုပ်ရှားရုပ်တွေတနည်းအားတနည်းရွရွပြီးတော့ဖြစ်လာအဲဖြစ်ပြီးဖြစ်ရဖြစ်ရမှာပဲပျောက်ပျောက်ပြီးလိုက်နေပျောက်ပြီးလိုက်ပျောက်ပြီးလိုက်ပျောက်ပျောက်သွားတာတနည်းအားတနည်းအောင်မရောက်ဘူးဒီပုဂ္ဂိုလ်တွေထင်ကတော့မကွေးငါလက်ကြီးကပဲကွေးလာတယ်ကွေးပြီးတော့လည်းတနည်းအားရောက်လည်းမကွေးငါလက်ကပဲတနည်းအားရွှေ့လာတယ်လို့ထင်ရတယ်အဲဒီတော့မဟုတ်ဘူးယောဂီပုဂ္ဂိုလ်ညာအထူးတန်ရှင်းပြီးကောင်းနေတဲ့အခါမှာကွေးတယ်ကွေးတယ်ကွေးတယ်မှတ်ရင်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 တွေ့နေတာသူပြောတဲ့မြတ်စွာဘုရားဟောထားတဲ့ဒေသနာနဲ့ညီပါပဲယထာဘူတံဟုတ်တိုင်းမှဆိုတာသမ္မာပညာဝိပဿနာဉာဏ်နဲ့ဓာတ်တာမြင်ရမယ်တဲ့ဒီဟွာရောတာငါကောင်လည်းမဟုတ်ဘူးငါကောင်စိတ်ပိုင်းလည်းမဟုတ်မြဲနေတာလည်းမဟုတ်နှစ်သက်သားပဲမရှိဘူးသူခိုက်တာနဲ့သူအကြောင်းအားလျော်စွာဖြစ်ပြီးပြည့်နေတယ်မမြဲတဲ့သဘောတရားတွေပဲသိသိကျကျနဲ့ဆင်းရဲတရားတွေပဲသူတော်ရတယ်မသိပြည့်နေတဲ့အနတ္တသဘောတရားတွေပဲဆိုတာ ဝိပဿနာဉာဏ်နဲ့မြင်အောင်ရှုရမယ်တဲ့ဘယ်လိုရှုလိုက်တော့ပြည့်ပြည့်နေတာကြီးတဲ့တွေ့ရတာညီးငွေတယ်မကြုံဘူးစတုန်းကဆိုရင်ကိုယ်လည်းဆန်းလိုက်ဒါတွေကနှစ်သက်စရာသာရစရာကြုံမွေးစရာအားကိုးစရာတွေအများကြီးဖြစ်နေတယ်အခုဒီရင်းနဲ့ပြောက်နေတာကြီးတဲ့တွေ့ရတော့ဘယ်နှစ်သက်စရာရှိမလဲတချို့များတခါလဲကိုယ်ရင်ဆိုင်ရင်တခါကြောက်စရာကောင်းတယ်ဆိုတဲ့စိတ်တွေဖြစ်လာတယ်ခါလဲပြည့်နေတယ်လို့အဲဒီတော့ညာနေရောက်လာတယ်နိဗ္ဗာန်ညာอืม ဟိုတင်ဗျာဗျာညာနေပြန်ရောက်လာဗျာညာမြင်ဖြစ်ပြီးနိဗ္ဗာန်ညာဖြစ်တာပဲဗျာအာရိနောကနိဗ္ဗာန်ဗျာညာဖြစ်ပြီးဘေးမြင်တော့အပြည့်မြင်အပြည့်မြင်တော့ညင်းဝေတာပဲနိဗ္ဗာန်ညာဖြစ်နိဗ္ဗာန်ညာဖြစ်လို့ရှိရင်ပြင်းရင်အဲ့ဒီတရားပေါ်မှာတမ်းမဲ့တဲ့စိတ်တွေပြည့်ပြည့်သွားတာပဲစတာဆွတ်သားရနှိမ့်တဲ့နေတာအာရအာရပါအရှင်းတာတွေနှိမ့်တဲ့တာမှုတဆွဲမှုတွေဒီမှာပြည့်ပြည့်တော့ရော့သွားတာပဲ အဲဒီလိုသာမဲ့ဗာယာမှုတဆွဲမှုတွေကင်းအောင်ကုံအောင်လို့ပဲခုတရားထုတ်နေရတာမတိုင်းမတိုင်းဟာအဲ့ဒီညာရောက်အောင်လို့ပဲဆောင်းနေရတာဝိပဿနာညာရင်းတဲ့ခါကျရင်အဲ့ဒီတိုင်းပဲတွေ့ရတယ်တကယ်ကြီးနဲ့ပြည့်ပြည့်နေတာကြီးတွေ့ရတော့ဘယ်မှာနှိမ့်တဲ့စရာတဆွဲတဆွဲစရာမရှိဘူးအကုန်လုံးညီးငွေစရာကြီးတယ်ပဲအလိုမရှိစရာသုံးပြစရာကြီးတယ်ပြေးပြီးတော့ညာထဲမှာထင်းလာမှာဒီလိုကြည်ရောက်အောင်လို့အထောက်

အင်းင်းမြင်ရအဲဒီနေရာဘာမှမရှိဘူးလို့ထင်ရတဲ့အရာကိုအာသာသခေါ်တယ်အင်းင်းမြင်ရအဲဒါကိုယ်တည်းကလည်းဟင်းလင်းမြင်ရရှိတယ်အပြင်ဘက်မှာလည်းရှိတယ်ကိုယ်တည်းကဟင်းလင်းမြင်ရဆိုတာဘာလဲဆိုလို့ရှိတယ်ယံဣဇတံကတမဇာရာဟုလဣဇတိကာအာဂါသဓာတုယံ

ဘေးကနေရပုံမှန်ကအသားဝိုင်းကလေးရှိနေတာလေးဒါလေးထူတာဘာမှမထူအလဲကဟင်းလင်းနေကဟင်းလင်းနေမယ်ဒီတိုင်းပဲနာသေးစိတ်ဓာတ်နှာခေါင်းပေါင်းဒါလည်းတူတူပဲနှာခေါင်းလိုခေါ်ရတဲ့အသားလေးဘေးကဝိုင်းနေတာရှိတာလဲကအပေါက်ကပေါက်ဒီတိုင်းဟင်းလင်းနေမယ်ဒီတင်နေရဟင်းလင်းနေတယ်ဘာထူးမလဲတူတူပဲအင်းမုခဒွါရံခရမင်းပေါင်းခရမင်းပေါက်ဆိုတာလည်းတူတူပဲဒီမှာသာပေါက် ယေနာသပိတာပိတာခာယိတံသာယိတံသဇောရတိယေနာသအကျင်အရဖြင့်လေအကျင်ဟင်းလင်းမြင်ရဖြင့်လေပိတာပိတာခာယိတသာယိတံသာအသောအခဲအလေအသောအစာဟာရကိုသဇောရတိမျိုးချလိုက်အဲမျိုးချတဲ့အစာသွားတဲ့လမ်းပေါ်လေလားညကလေကြောင်းကနေပြီးတော့အစာအိမ်တိုင်အောင်အဲဒီမှာ ကျွန်းပိုက်ရှိတာပေါ့လေမာရေများသွားတဲ့ပိုက်တွေပဲအဲဒီအစာရည်နဲ့ဆက်သွယ်ထားတဲ့ကျွန်းပိုက်အဲဒီကနေမျိုးချလိုက်တယ်အဲဒါလည်းပဲဘေးကအသားတွေနဲ့ဘေးကအသားတွေပတ်လဲဝိုင်းပြီးတော့နေလို့ပဲလေကောင်ကအခေါင်းကတော့အခေါင်းပဲရှင်းလင်းပြင်ပဲအပြင်ကလည်းဘာမှမထုဘူးတဲ့အပြင်ကအပြင်ကရှင်းလင်းပြင်ရတယ်အတူတူပဲလို့ရေနာသအပိဓာပိဓာခာယိတာသာယိတံပန္တိတ္တိ ဒီနာသအဲယသသအကျဉ်အင်းလင်းပြင်းရနိုင်လေဣဒပိတခာဣဒသာယိတံသာအသဝခဲရလေရသောအစာရရိသနိတ္တိကောင်းစွာတည်အဲသာသာတော့ဝီမျိုးချလိုက်တဲ့သာရပြီးနေတာရှိတယ်သာအိမ်ရပေါ်တယ်ဇာအိမ်ရဆိုရေစီထဲမှာရေတွေထဲရေတွေထဲထားတဲ့အခါအဲဘေးကပြီးတော့ဖောင်းနေလို့ပဲအစာတွေပြည့်နေတဲ့အခါမှာ အဲအစာတွေကိုအဝတ်နဲ့ထုတ်ထားတယ်လို့ပါပဲအစာရည်လေးရှိပါတယ်အဲဒီထဲမှာတီးနေတယ်အဲဒီမှာလည်းပဲဘေးပတ်ဝန်းကျင်ကအဲဒီအစာအိမ်ဆိုတဲ့အသားအသားတွေအသားကျင်တွေဘေးကပတ်ဝိုင်းပြီးတော့လက်ကောင်ကတော့လက်ကောင်ကတော့ဟင်းလင်းမြင်ဟင်းလင်းမြင်ရပါပဲအဲဒီထဲမှာအစာတွေကတီးနေအစာတွေထုတ်လိုက်မယ်ဆိုဟင်းလင်းမြင်ရအာဂါသပဲ ဇေနာသာပိတာပိတာခာယိတာသာယိတံဒောဘကံကိနိခမတိဇေနာသာခြင်းဟိလမြင်ရခြင်းလေပိတာပိတာခာယိတာသာယိတံသာဘဝခေအလေရသောသာဟာယသည်ဒောဘကံအောက်ကိုနိခမတိထွက်သွားလေ၏အဲအဲ့ဒီအစာကအစာကျဲပြီးတော့သွားတော့အဲ့ဒီကအစာရင်ကနေပြီးတော့သိထားတာလေဒီအဲဒီဆရာဝန်တွေကသိကြသုံးစားထားတယ်နောက်တိုင်းကဆရာဝန်တွေက

တော်တော်ပြောင်းလဲသွားတယ်အဲဒီဥရဲရောက်အဲဒီဥရဲကမှနေပြီးတော့ရင့်ကျက်သွားတဲ့အခါမှာအစာဟောင်းကျင်ကြီးဖြစ်လို့ရောက်လာကျင်ကြီးအိမ်သွားရှိတယ်ဒီအိမ်လည်းပဲသူတို့ဟိုရုပ်ပုံတွေပါတယ်လက်ပြထားပါတယ်ရုပ်ပုံတွေလည်းပြထားတယ်လက်ရပဲလက်ရပဲပုံပြနာကနေပြီးတော့ညညွန့်စီကြောင်းဆက်လာပြီးတော့မှလက်ဝဲဘက်ကနေပြီးတော့ အောက်ဘက်ကိုထွက်သွားတာအဲဒါကျင်ကြီးအိပ်ပိုက်ကြီးကျင်ကြီးအိပ်ပိုက်ကြီးကတော်တော်ကြီးတာမနေဘူးသူကအဲ့ဒီတဲကိုရောက်အဲ့ဒီကနေပြီးတော့မှပြင်ပဲထွက်သွားတာအဲ့ဒီဥရိုးရိုးရဲ့အဲ့ဒီကျင်ကြီးအိပ်ဥကြီးရဲ့ဥမကြီးရဲ့အဲ့ဒါကြီးအကုန်လုံးပေါက်မှာအစာသွားတယ်လားအစာပြင်မဲ့ထွက်တယ်လားအဲ့ဒါကလည်းဘေးကပါဝန်းကျင်က ဥဆိုတဲ့အသားတွေပတ်ဝိုင်းပြီးတော့လေကောင်ကတော့ဟောင်းလုံးကတော့ဟောင်းလုံးပဲဟင်းလင်းပြင်ပဲဒီဘက်ကရတယ်ဘာသူအာဂါသအာဂါသပါပဲအဲဒီလိုအဲဒါယံဝပဏိညာမိဣဇတံပစ္စတံအာဂါသံအာဂါသကတံအကံအကကတံဝဝရဝဝရကတံအတံဗုဒ္ဓမတလောဟိတေဥပါရိဏံအယံဥစ္စတိရာဟုလဣဇတိကအဂါသဓာတုပြီးတော့ ဒါအာဂါသဘယ်လောက်ရှိသလားဆိုဒီပြင်လည်းရှိသေးတယ်တဲ့အာဂါသအာဂါသဖြစ်တဲ့ရောက်တဲ့ဥစ္စာတွေအဂအဂကတဒါတွေကတော့ပရိယေတွေပါပဲမထိပါနိုင်တဲ့အရာတွေဝိဝရဝိဝရကတအပေါက်ကြနေတဲ့အဲအတိမှပြုရတဲ့အရာတွေရှိပါသေးတယ်အတ္တဗုဒ္ဓမန္တလောဟိတွေအသာသွေးတွေနဲ့မထိတဲ့နေရာတဲ့အသာသွေးတွေနဲ့မထိဆက်တဲ့နေရာအသာသွေးရလို့မခေါ်ရတဲ့လွတ်နေတဲ့နေရာတွေရှိတယ်ဒါကဘာတွေတုံးဆိုလို့ရှိရင် ချွေးတွေပါလေထွက်တဲ့အပေါက်တွေရှိတာပေါ့လေမွေးညင်းပေါက်တို့ဒီအသားတွေကြားထဲလည်းရှိတာပေါ့ပြီးတော့ရုပ်ကလတ်တွေတစ်ခုနဲ့တစ်ခုနဲ့မစပ်ဖဲနဲ့တစ်ခုနဲ့တစ်ခုနဲ့ကြားထဲနဲ့ရှိတာပဲအကုန်လုံးကိုယ်ထဲမှာအများကြီးအာဂါသတွေရှိပါတယ်အာဂါသဟင်းလင်းမြင်ရတယ်တကူကိုယ်ထဲမှာအများကြီးရှိတယ်ဒီမှမလူကောင်းကောင်းနဲ့ချက်ပြီးတော့ကြည့်လို့ရှိရင်အဲဒီဟင်းလင်းမြင်ရတယ်အများကြီးရှိတယ်အဲဒီကိုယ်ထဲကဟင်းလင်းမြင်ရတယ်အကုန်လုံးဟာတဲ့အစ္စတိကကိုယ်တွင်းတဏ္ဍာကအာဂါသဓာတ်ပဲ အဲဒီကိုရင်းတဏအာဂါဘာဒတွေကိုဒါလည်းပါကြဖြစ်နေတယ်လို့သာဒါလည်းပဲလူသဏ္ဍာန်ကိုယ်သဏ္ဍာန်ကဖြစ်၊သူမြတ်သဏ္ဍာန်ကဖြစ်တဲ့နှာခေါင်းပေါက်ကလေးတွေ၊နားပေါက်ကလေးတွေ၊မစပ်ပေါက်ကလေးတွေ၊မျက်လုံးပေါက်ကလေးတွေဒါရီကသူသာပါရကြလို့ဖြစ်တယ်။မဟာမမဟုတ်ဘူးအပြင်ဘက်ကအာဂါသနဲ့လင်းနေရတယ်အတူတူပဲလေလကားသာရနေတာ။ရာဇေဝခောပန္နဣဇတိကာ

ကိုယ်တည်းကအခုပြောတဲ့နားပေါက်နှာခေါင်းပေါက်ပါးစပ်ပေါက်အဲအစာအိမ်အစာအိမ်နဲ့ဆင်းသွားတဲ့ပိုက်လုံးပေါက်ဦးအစရှိပြီပေါ့ကိုယ်တည်းကကိုယ်တည်းကရှိတဲ့ဟင်းလင်းမြေရတဲ့သူကတမျိုးပဲကိုယ်ပြင်ကရှိတဲ့ဟင်းလင်းမြေရတဲ့ဆိုတာတော့ခုဘေးပတ်ဝန်းကျင်ကဘာမှမရှိဘူးထင်ရတာတွေပေါ့ဘေးပတ်ဝန်းကျင်ကကိုယ်ဘေးပတ်ဝန်းကျင်ဘာမှမရှိဟင်းလင်းမြေရတဲ့ ိုတကားပေါက်တို့ဘာလို့လဲဒါတွေလည်းပါပါတဲ့အသဝူတွေတကားပေါက်ပရင်ပေါက်စသည်ဖြင့်ဒီလိုဟာတွေလည်းအကုန်ပါတယ်ရေရေတွေပါလေထုတ်တဲ့ရေကျွန်းပေါက်တို့ဘာလို့ဒါအကုန်ပါပါတယ်သိပြင်လည်းဟင်းလင်းပြင်ကြကြီးကွင်းပြင်ရဒါတွေအာသာပါတွေအဲ့ဒီဟာတွေပုဂ္ဂိုလ်သတ္တဝါလည်းဘယ်သူမှမဆွဲလာဘူးအပြင်ဘက်ကဟင်းလင်းပြင်တကားပေါက်ကြီးကိုဘယ်သူကပုဂ္ဂိုလ်သတ္တဝါဘာမှမဆွဲလာဘူးအပြင်ဘက်ဟင်းလင်းပြင်ရတယ် ကွင်းမြင်ရတယ်ဘယ်သူမှပုဂ္ဂိုလ်သတ္တဝါလည်းမဆွဲလာဘူးအဲ့ဒါလိုပါပဲတဲ့ကိုယ်တွေကရှိတဲ့အပေါက်တွေကလည်းပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအာဂတအာဂတပါပဲနှင်းနှင်းနှင်းမြင်ပါပဲအဲ့ဒီလိုမြင်ရမှာပေါ့ကာဏိတာမမဏိသောပတိနာမိသောအတ္တဧဝမေသာဝုဒံသမပညာသစ္စာပံအဲ့ဒါအဲ့ဒီအာဂတဟူသည်မြတ်ကိုယ်တွေကဖြစ်ကိုပါကဖြစ်ဖြစ်နှင်းနှင်းမြင်ရတယ်နှင်းနှင်းမြင်ရပဲပုဂ္ဂိုလ်သတ္တဝါမဟုတ်နေသဒုက္ခအတ္တမဟုတ်

ဒါဆွဲမှုပြည့်ပြည့်စီရမယ်ဒါဆွဲကင်းစီရမယ်ဒါ၅ပါးပဲဟောတယ်ဒီပြန်တော့ရုပ်တင်အများကြီးရှိတာပေါ့အရေးကြီးတဲ့ဒါ၅ပါးကိုရုပ်ကိုဟောတယ်အဲ့ဒါဟောပြီးတော့နောက်အိဋ္ဌအိဋ္ဌနဲ့စပ်ပြီးတော့ຢာကဒေါသတွေမဖြစ်အောင်မြတ်စွာဘုရားဆက်ပြီးတော့ဟောပြန်တယ် ပထဝီသမံရာဟုလဘာဝနာဘာဝေတိအာဟုလစိတ္တရာဟုလပထဝီသမံပထဝီဓာနှင့်တူသောဝါမြေဓာနှင့်တူသောဘာဝနာဘာဝနာကိုဘာဝေဟိပွားစေလောမိမိကိုယ်ကိုမြေဓာတ်နဲ့တူအောင်လို့ပွားရမယ်ပဂရိမြေကြီးပဂရိမြေကြီးကဲ့သို့ပဲပဂရိမြေကြီးကပုဂ္ဂိုလ်သတ္တဝါမဟုတ်ငါမဟုတ်ငါဤစိတ်ပိုင်းမဟုတ် အဲလိုပဲမိမိကိုယ်တွင်းကရှိတဲ့ဒီကိုယ်လုံးကိုလည်းပဲစေတလောမနခါရဏစိုက်တဲ့ဒီကိုယ်လုံးအမာကန်သဘောတရားတွေလည်းပဲသာရိဟာပထူကြီးပဲဟိုမြကြီးနဲ့အတူတူပဲအဲဒီလိုတူအောင်လို့ပွားရမယ်တဲ့ဒါလွယ်တော့မလွယ်ဘူးပေါ်သေးတာယ ahanan ဖြစ်မှာပဲသိချာတူမှာဝိပဿနာရှုနေတဲ့အခါဆိုသင်္ခါရုပ္ပခာညာရောက်နေတဲ့အခါတော့တူမှာပေါ့နော် သင်္ခါရုပ္ပကညာကောင်းကောင်းဖြစ်နေတဲ့အခါတူမယ်သိရင်ဒါဆိုရင်တော့သူကိုခဲရင်မှလည်းသူကဒါပေမဲ့မကြောက်ဘူးသေးတဲ့ပုဂ္ဂိုလ်နဲ့ကြောက်ဘူးတဲ့ပုဂ္ဂိုလ်တော့နည်းနည်းတော့ကွာလာတယ်ဒီတရားမျိုးမကြောက်ဘူးသေးတဲ့ပုဂ္ဂိုလ်မှဆိုရင်ဒီလိုဆင်ញင်မှုမဖြစ်နိုင်ဘူးဒီတရားမျိုးကြောက်ဘူးတဲ့ပုဂ္ဂိုလ်ဆိုရင်ဆင်ញင်လိုက်တော့နည်းနည်းတော့တရားသဘောလေးတော့နည်းနည်းတော့သက်ဝင်မှာပေါ့အနတ်တက်ကလေးတော့ဝင်လာမှာပေါ့သုံးစားအဲဒီချာတရားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်တော့ဒါပို့ပြီးတော့အသိဉာဏ်လေးရောက်လာမှာပါပဲ အဲပဂရိမြေကြီးနဲ့တူအောင်လို့မိမိကိုပွားစေရမယ်ဖြစ်စေရမယ်နှလုံးသွင်းရမယ်ဘာအကျိုးရှိတော့ဆိုပထဝီသမန်ဟိတေရာဟုလာဘာဝနာဘာဝရတော့ဥပ္ပနာမနာပါမနာပါဖသာစိတ်တနာပရိယယသသံတိသာဟုလာจิตာယဟုလာဟိအကျိုးကပထဝီသမမြေကြီးနဲ့တူသောဝါမြေကြီးနဲ့တူအောင်ဘာဝနာဘာဝနာကိုဘာဝရတော်ပွားစေသောခြင်းအား ဥပါနာဖြစ်ပေါ်လာကုန်သောမနာပါမနာပါနှစ်သက်ဖွယ်မနှစ်သက်ဖွယ်နှစ်သက်ဖွယ်မနှစ်သက်ဖွယ်သဘောဖြစ်ကုန်သောဖသာအတွေ့တို့သည်စိတ်တံစိတ်ကိုပရိယာဒာယဆွဲဆောင်၍ပရိယာဒာယသဝဉ္ဉံဆွဲဆောင်၍နာထာတံဒီမတိကုန်လတံအဲပထဝီမြေကြီးနဲ့တူအောင်မိမိကိုယ်ကို နှလုံးသွင်းထားလို့ရှိရင်ပွားထားလို့ရှိရင်ကောင်းသောအတွေ့မကောင်းသောအတွေ့တွေရှိတယ်နှစ်သက်ပွဲသာယာပွဲအတွေ့မနှစ်သက်ပဲမသာယာပွဲအတွေ့တွေရှိတယ်ဟုတ်လားကောင်းတာတွေနဲ့တွေ့တဲ့အခါရှိမကောင်းတာတွေနဲ့တွေ့တဲ့အခါရှိတာကိုကောင်းတာတွေနဲ့တွေ့တဲ့အခါနှစ်သက်ပွဲအတွေ့တွေပေါ့မကောင်းတာတွေနဲ့တွေ့တဲ့အခါကျနှစ်သက်ပွဲအတွေ့တွေအာယုံအာယုံတွေကောင်းသောအာယုံမကောင်းသောအာယုံနဲ့တွေ့တယ်ဖတ်တာတွေအဲဒီဖတ်တာတွေက စိတ်ကိုဆွဲဆောင်သွားတတ်တယ်ပဂတိပုဂ္ဂိုလ်တွေမှာဆိုရင်ကောင်းတာတွေနဲ့တွေ့ရင်မြစ်သက်ပါရမှုຢာကဖြစ်တယ်မကောင်းတာတွေနဲ့တွေ့ရင်စိတ်ကြမှုစိတ်ဆုံးမှုဒေါသဖြစ်တယ်စိတ်ကအရိရောက်တယ်စိတ်ကိုဖတ်တာကနေပြီးဖောင်းသွားကောင်းသောအတွေ့အကြုံလိုက်သွားမကောင်းသောအတွေ့အကြုံလိုက်သွား ကောင်းတာနဲ့တွေ့လိုက်တာနဲ့အစိတ်ကတခါလဲဒါနှစ်တယ်ပြီးတော့ဟောဒီမျိုးပြောင်းတော့အစအစိမျိုးမဟုတ်မကောင်းတာနဲ့တွေ့လိုက်တာနဲ့စိတ်ပြည့်စိတ်ဆိုးပြီးတော့စိတ်ကအဲ့ဒီမဲ့ဖသနာအတွေ့အနာကိုလိုက်သွားပဂတိစိတ်မျိုးမဟုတ်ကြည်နေတဲ့စိတ်ပါခြင်းတဲ့စိတ်ကောင်းတဲ့စိတ်မဟုတ်တော့အဲ့ဒါဖသကဆွတ်ဆောင်သွားတာဒါလည်းသင်ကြားလာတယ်လူရင်သာဒုက္ခပေးနေတာပဲကောင်းတာတွေ့နေတဲ့အာယုံကောင်းနေတဲ့တွေ့ရတာနဲ့ဟောစိတ်ကတစ်မျိုးဖြစ်ပြီ ဝမ်းမြောက်စရာချင်းဝမ်းမြောက်သာယာဆက်ချင်းသွားသာယာတဲကြွစရာချင်းတဲကြွဒီကားလေကောင်းသောတွေနဲ့တွေ့တာနဲ့စိတ်တွေပေါက်ပြန်သွားကြတဲ့ကားလေဖသကဆောင်းသွားတာအကောင်းဘက်ကနေပြီးဆောင်းသွားကြတယ်မကောင်းတဲ့အတွေ့တွေနဲ့တွေ့လိုက်တာနဲ့လည်းအားစိတ်ပြစိတ်ဆိုးစိတ်ညစ်ပြီးတော့ကြက်ကြသွားတာစိတ်ဓာတ်တွေကြာဆင်းသွားကြတဲ့ကားလေဒါကလည်းဖသကဆောင်းသွားတာပဲဒီဖသကကောင်းသောအတွေ့မကောင်းသောအတွေ့ဖသတွေကစိတ်ကို တောင်းဆောင်သွားတတ်တယ်အခုပထဝီနဲ့တူအောင်မြေကြီးနဲ့တူအောင်ကိုယ်ကိုနှလုံးသွင်းထားရှုထားလို့ရှင်ပွားထားလို့ရှင်ဘာဝနာပွားများထားလို့ရှင်တော့အဲဒီဖတ်တာကမဆောင်နိုင်ဘူးအဲဒါညာနာပြင်မှာပဲကောင်းကောင်းကြည့်မှာပါဒီဘာဝနာတော့မလွယ်ပါဘူးကွာအဲဝိပဿနာရှုလို့သင်္ခါရုပ္ပခဏညာရောက်နေတဲ့ခါဆိုရင်တော့အဲဒီခါလည်းပဲဒီတိုင်းကြည့်ဖို့ပါပဲဒီမှာသင်္ခါရုပ္ပခဏညာရဲ့ညာနာပြင်နေတဲ့ သဘောအချင်းတူးနေတယ်လို့ပြင်းပြင်းခါလေးတော့နှလုံးသွင်းရင်နည်းနည်းသက်သာရမှာပေါ့လေလုံးလုံးလျားကြီးကတော့ကျန်ကျန်ခါနိုင်မှုအတော်ခရင်သားပဲဒေထားပြီးရဟုလားဒါဆိုပြဥပမာပေးရဟုလားစိတ္တရဟုလားသေယတာတိဥပမာအပြင်သောကပထဝီယံမြေကြီး၌သူစိမ့်ပြီးစင်ကြယ်ဒီကိုစင်ကြယ်သောဝတ္ထုကိုလိနေကိပန်တိသွန်ချကုန်၏ အာသူစင်စင်ကြဲသောဝတ္ထုဝလနိကိဗန်းနေဆွန့်ချကုန်မြေကြီးပေါ်မှာလူတွေကစင်ကြဲတဲ့ဟာလည်းချထားတာပဲတဲ့စင်ကြဲတဲ့အဝတ်တို့အထည်တို့ဘာလို့ကောင်းကောင်းနေပေါ့လေ။ဒါချင်းစင်ကြဲတဲ့ဥစ္စာတွေလည်းမြေကြီးပေါ်မှာချထားတာပဲတဲ့။မစင်ကြဲတဲ့ဥစ္စာတွေอืมဒီနည်းကျင်တဲ့အပုပ်ဝတ္ထုတွေဘာတွေတွေတို့နှတ်တို့ဒါတွေလည်းမြေကြီးပေါ်ဆွန့်ချရတာပဲတဲ့။လူစင်အာသူစင်ကြီး ကုသကတံပိမစင်ကိုလိနေခိပန္တိဆွန့်ချကုန်၏မုဒ္ဒကတံပိစင်ငယ်ကိုလိနေခိပန္တိဆွန့်ချကုန်၏ဘုဘကတံသေလကတံပိတရွေကိုလိနေခိပန္တိဆွန့်ချကုန်၏ဘုဘကတံပိပြေပြီးကိုပြီးပုဂ္ဂိုလ်လိနေခိပန္တိဆွန့်ချကုန်လောဟိတကတံပိသွေးပုဂ္ဂိုလ်လိနေခိပန္တိဆွန့်ချကုန်၏မစင်ကြတာတွေဆွန့်ချကုန်ပြ မစင်ကြယ်တာတွေကဘာတွေလို့ဆိုလို့ရှိရင်ဂျင်းကြီးဂျင်းငယ်တို့တွေတို့ဒီဘုတ်တို့သွေးဘုတ်တို့ဒီလိုဟာတွေပေါ့တဲ့ဒါတွေလည်းမြေကြီးပေါ်အသွုံချရတာပဲမြေကြီးတွေနာသဒေနာပထဝီအတ္တိယတိဝဟရာယတိဝစီကိုသတိဝံစသောတော်လေဒေနာထောစင်ကြယ်ဒီမစင်ကြယ်ဒီကိုသွန်တော်ကြခြင်းဒီဟူသောအကြောင်းကြောင့်ပထဝီမြေကြီးသည်နာသအတ္တိနာအတ္တိတိဝါ သိစရာတစ်ခဲလည်းမရှိဝါမခံကြီးမခံတာလည်းမရှိဘူးမြေကြီးကဘာဖြစ်လဲသင်္ကြန်သားတွေချလိုက်လို့ဝန်သာသလားတဲ့ပျော်သလားရှင်သလားသိတဲ့ကြွသလားတဲ့မြေကြီးဘာမှမထူးပါဘူးမြေကြီးပေါ်မှာအညီအကျေးတွေသွန်ချလိုက်တာနဲ့မြေကြီးကစိတ်ဆိုးသလားငါပေါ်အညီအကျေးတွေသွန်ရမလားဆိုပြီးစိတ်ဆိုးသလားစိတ်ညစ်သလားစိတ်ပြက်သလားဘာမှမဖြစ်ပါဘူးနာအတ္တိဒီပါ နေဆက်အားတဲ့ခဲတော့မခံကြီးမခံပါလည်းမဖြစ်ဘူးလူဆိုလို့ရှိရင်ဖြစ်တာပေါ့လူဆိုလို့ရှိရင်လူဆိုလို့ရှိရင်ကိုယ့်ကိုကိုယ်ပေါ်မှာကောင်းတာလေးတွေလာပြီးတင်လိုက်မယ်ဆိုရင်သိသဘောကျတာပေါ့ကိုယ်ကြိုက်နေတဲ့ဟုတ်လားဆိုတော့ဒကာလေးဆိုတော့မွေးလေးကြိုက်တယ်ဆိုတော့အဲမွေးဒကာလေးကိုယ်ပေါ်လာပြီးရှင်ပြီးသူးသူးလေးနဲ့လက်ခံတာပေါ့လူကသဘောကျတယ်လူကစားကြရည်လာပေးနေသဘောကျတာလေ ဟောဘုရားမှာအညစ်အကြေးလာပြီးတော့သွန်ချလို့ရှိရင်တော့တရွေးနဲ့လာတွေ့ရင်ကိုသိဖို့ပြီအဲရှင်ကြီးပြင်ငယ်နဲ့လာဆိုရင်တော့ပြောကြမပြူသာသာမတတ်ရင်ကကောင်းမဲ့လို့သာအင်းအဲဒါလူဆိုလို့ရှိရင်အဲ့ဒီလိုကောင်းရင်လည်းတစ်မျိုးကောင်းတဲ့အတွေ့နဲ့တွေ့တဲ့အခါတစ်မျိုးမကောင်းတဲ့အတွေ့နဲ့တွေ့တဲ့အခါတစ်မျိုးပေါက်ပြန်တယ်မြေကြီးကဒီလိုမဟုတ်ဘူးသူ့ဘောမှာစင်ကြယ်တာတွေကောင်းတာတွေအပန်းပြနေသူ့ဘောကို အဲတာပေးရင်မှုတွေဘာတွေဆမ်းပြီးနေတာတွေဆမ်းပြီးလို့လည်းဘာမှဖြစ်ဘူးအဲမစင်ကြဲတဲ့မစင်ကျင်ကြီးစသည်တွေကိုသွန်ချလို့လည်းသူဘာမှဖြစ်ဘူးအဲဒီလိုပဲဧဝမေဝခောရာဟုလာပထဝီသမံဘာဝနာပါဝေအာဟုလာစေတရာဟုလာဧဝမေဝဤအတုပင်လင်ပထဝီသမံမြေကြီးနဲ့တူသောဘာဝနာဘာဝနာပါဝေပွားစေပါလောမြေကြီးနဲ့အတူမြေကြီးလိုပဲ ကောင်းတာတွေနဲ့တွေ့လည်းပဲမဖောက်ပြန်အောင်မကောင်းတာတွေနဲ့တွေ့လည်းမဖောက်ပြန်အောင်စိတ်ဓာတ်ကြံ့ကြံ့ခိုင်နေကြအောင်လို့ပွားများပါတဲ့မြေကြီးနဲ့တူအောင်လို့မြေကြီးနဲ့တူအောင်ဆိုတော့ဘယ်နဲ့လို့ပွားရအောင်လဲဆိုတော့မြေကြီးတဲကလည်းပထဝီဓာတ်ပဲမဟုတ်လားကိုယ်တည်းကသဘင်မွေးညင်းစသည်တွေလည်းပထဝီတွေပဲဘာထူးလဲအတူတူပဲမြေကြီးတဲကပထဝီဓာတ်နဲ့ကိုယ်တည်းကသဘင်မွေးညင်းစသည်တွေပထဝီဓာတ်တွေပထဝီဓာတ်ကြီးတွေပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးမြေကြီးတဲကပထဝီဓာတ်က ကောင်းတာကိုအဲကောင်းတာနဲ့တွေ့ရလို့လည်းဘာမှမဖြစ်ဘူးမကောင်းတာနဲ့တွေ့ရလည်းဘာမှမဖြစ်ဘူးတည်ရနိုင်လို့ရှိရင်ကိုယ်တဏ္ဍာရှိတဲ့သမင်မွင်းချင်းအစရှိတဲ့ပထဝီဓာတ်တွေလည်းပဲဒီလိုတည်ရမှာပေါ့ဒီလိုတည်နိုင်ရမယ်အတူတူပဲလို့နှလုံးသွင်းရမယ်တဲ့သူကကောင်းတယ်သင်္သာရိပုတ္တရာမြတ်စွာဘုရားကြောက်တဲ့အခါရှိပါတယ်သူပထဝီမြေကြီးနဲ့အတူသူ့ကိုယ်ကိုနှလုံးသွင်းထားပါတယ်တဲ့ရဟန်းတစ်ပါးက ညာတစ်ပါးကမြတ်စွာဘုရားကသွားလျှောက်လို့နိုင်ပုဒ်ရာကတတိတော်ပူသောတိုက်သွားပါတယ်ဆိုပြီးကြောက်လို့အဲဒီမြတ်စွာဘုရားနိုင်ပုဒ်ရာကျင့်ပြတယ်တတိတော်ဗျာတတိတော်ကိုမြေကြီးလို့အောင်းမိထားပါတယ်မြေကြီးဟာဒီလိုပဲပဉ္စင်စင်ကြတာတွေသူ့ဘောသွန်ချလို့လည်းဘာမှဝမ်းမြောက်ဝမ်းသာတက်ကြွခြင်းမရှိဘူးအငြိအကြီးတွေသူ့ဘောသွန်ချနေလို့လည်းဘာမှစိတ်ပြခြင်းစိတ်ညှိုးခြင်းအာစိတ်ဓာတ်ကြာခြင်းချင်း ဒီလိုသဘောမျိုးတွေမရှိဘူးမခံကြီးမခံတာမရှိဘူးအတ္တိယတိဝါအဲအတ္တိယတိနေစေအပ်တဲ့ခဲတော့မရှိဘူးတဲ့နေစေအပ်တဲ့ခဲတော့ရှိတယ်ဆိုတော့မခံကြီးမခံတာဖြစ်တာပေါ့ရာယတိပြည့်တယ်ဒီမှာတော့သက်သုတ်တယ်လို့ညွှန်ကြားတယ်လို့ဆိုမှညွှန်ကြားတဲ့သဘောလည်းမရှိဘူးတဲ့ဇီကုစတိသက်သုတ်တယ်သက်သုတ်တဲ့သဘောလည်းမရှိပါဘူးတဲ့အဲ့ဒါလိုပဲ အဲကိုကကိုကလည်းပဲမြည်ကြီးလိုပဲသဘောထားပါတယ်ဘယ်သူကဘာလို့လို့ကောင်းတာလို့လို့လည်းပဲသူကဝမ်းမြောက်ဝမ်းသာပဲပြင်မကောင်းတာလို့လည်းသူ့ကိုယ်ဝန်ကြရောက်လာတာဘာမှစိတ်ပြည့်ခြင်းစိတ်ဆိုးခြင်းလုံးမသာခြင်းမရှိဘူးလို့အဲဒီအနေကြောင့်အောင်လို့သူပွားများထားပါတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားလျှောက်ပါတယ်အဲဒါမြတ်စွာဘုရားဟောထားတဲ့တရားဒေသနာအစဉ်တွေမှာသင်္သာရိပုတ္တရာတစ်ပါးပဲလျှောက်တာဒီလိုရှိပါတယ်သိရင်ဟန္တာတွေလည်းဒီလိုပဲ ပွားများထားတာတော့ရှိပါတယ်ကြောက်တာကတော့ဒီမှာစကားကတော့မသိကြဘူးအခုရာဟုလာကိုဒီတိုင်းနှလုံးသွင်းဝင်နဲ့ဆော်ပြတာဟောတယ်ငါရာဟုလာကိုကောင်းတာဟောတာတချို့ကအမြင်ပြင်းပြီးရာဟုလာတပါးတဲ့အတွက်လို့အောင်းဝင်ရအောင်မဟုတ်ဘူးဒါတသာသနာလုံးကပုဂ္ဂိုလ်တွေကျင့်ပေါ်ရာဟုလာကိုဟောနေတာသုံးစားအကုန်လုံးအကုန်လုံးကျင့်ရမှာလေဒီကောင်းတဲ့ကျင့်တွေအာဒါရာဟုလာနဲ့တည်းကတို့နဲ့မဆိုင်ဘူးလို့ပြောမလို့ပါဘူးတခါက ဆရာတော်ကြီးတစ်ပါးကတူတူတိုင်းတူတိုင်းမေးတယ်ဟေ့မင်းဓမ္မစကြာရရလားဓမ္မစကြာရရလားသူကမေးသူကဓမ္မစကြာတူတိုင်းတူတိုင်းကြားနေမှာပေါ့အဲတော့သူပြောက်ကတော့ပြောဓမ္မစကြာရရလားလို့သူကမေးတော့သင်ပြဓမ္မစကြာတပည့်တော်ဟောတာမှမဟုတ်ပဲပဲကျစွဲငါ့ကိုဟောတာတပည့်တော်နဲ့ဘာဆိုင်လဲဆိုဒီလိုဒီလိုပြပြပြောဆိုတယ်သူကပါတယ်ဟုတ်တာဆိုတော့ဟုတ်တယ်ဒါပဲမဲ့လို့ အဲ့ဒီစိတ်ငါဥစ္စာသိလာဖို့အကုန်လုံးကြည့်ရမယ်ဥစ္စာတွေအတူတူပါပဲသူ့ပါဘူးအခုလည်းပဲဒီတရားကတရားအရှင်ရဟုလားတပါးတဲ့ဟောတာတတိတော်နဲ့မဆိုင်ပါဘူးလို့ဒီလိုတော့မလုပ်ကြနဲ့လို့ဥစ္စာအကုန်လုံးဆိုင်တယ်အကုန်လုံးကြည့်ရမယ်ဥစ္စာတွေအကုန်လုံးဆိုင်လို့ပဲစင်တာရိပုတ္တရာဒီတိုင်းကျင့်တာရေကြီးနဲ့တူအောင်သူ့ကိုပွားထားတယ်ဒီကြဟောထားတယ်အကျေကအကြောင်းညွှန်ရင်ဒီတော့ကလည်းဟောဖို့ရပါတယ်ဗျာစင်တာရိပုတ္တရာအမှန်အမှန်ကိုကြည်ညိုကြကောင်းပါလေစင်တာရိပုတ္တရာကောင်းတယ်

မနာပါမနာပါနှစ်သက်ဖွယ်မနှစ်သက်ဖွယ်ဖြစ်ကုန်သောဖတာအတွေ့တို့သည်ဒေသင်ဤစိတ်တန်းစိတ်ကိုပြရာရာယထဝဉ္ဉ္သိမ့်ယူ၍ဆွဲဆောင်၍နာထာတန်တိမဒီကုန်လတံအမျိုးကြီးနဲ့တူအောင်ပွားထားလို့ရှိရင်ကောင်းတာနဲ့တွေ့လို့လည်းသိစေရမှာဖောက်ပြန်မှုမကောင်းတာနဲ့တွေ့လို့သိစေရမှာဖောက်ပြန်မှုတည်ရနေနိုင်ပါလိမ့်မယ် အကောင်းဆိုးတွေနဲ့တွေ့တိုင်းတွေ့တိုင်းမဖောက်ပြန်မဲနဲ့ကြံနဲ့တီးနိုင်အောင်လို့စိတ်ကလေးပွားမှာအမှန်တရားကောင်းတဲ့ဩဝါဒပါပဲမနာကောင်းပါလေဒီတိုင်းဖြစ်အောင်လို့ကိုအားထုတ်ရမနောက်ဆုံးတစ်နေ့ကျဒီတိုင်းလည်းဖြစ်ရမှာညာနာတိုင်းညာနာတိုင်းဒီတိုင်းဖြစ်တယ်ညာနာဖြစ်ရင်ဒီတိုင်းဖြစ်တယ်ညာနာညာနာဖြစ်ညာနာဖြစ်သလားမဖြစ်သလားဆိုတာသံသပ်ဖို့ရတယ်ပဲအနာကောင်းပါရဲ့ဥစ္စာညာနာမဖြစ်သေးရင်တော့အကောင်းနဲ့တွေ့ရင်သူတစ်မျိုးပဲဟမ်ဒါရတယ်နှစ်သက်တယ်ဆိုတာတွေကလာမှ ကြွကြွပါရဲ့လာမှာမကောင်းတာနဲ့တွေ့တယ်ဆိုလို့ရှိရင်လည်းသူတစ်မျိုးပဲစိတ်ကြတာစိတ်ဆိုးတာနှလုံးမသားတာတွေစိတ်ဓာတ်ကြဆင်းတာတွေမကြိုက်တာတွေကလာမယ်အခုကကောင်းတဲ့သူကောင်းတာနဲ့တွေ့တယ်မကောင်းတာနဲ့တွေ့တယ်မြေကြီးလိုပဲတဲ့မြေကြီးမှာကောင်းတဲ့သူလိုလည်းမထူးမကောင်းတဲ့သူလိုလည်းမထူးဓာရီကုံဆိုတယ်ဓာရီကုံဓာရီကုံဓာရီအင်းဓာရီတံဝိယပတ္တိတိဓာရီတံဝိယအထူးကောင်းသောအာယုံကဲ့သို့ဝါထူးမကောင်းသောအာယုံကဲ့သို့ပတ္တိမြင်တတ်သည် ကောင်းသောအာယုံကိုလည်းမကောင်းသောအာယုံကဲ့သို့မြင်တတ်သည်မကောင်းသောအာယုံကိုလည်းကောင်းသောအာယုံကဲ့သို့မြင်တတ်သည်ကောင်းတဲ့အာယုံမကောင်းတဲ့အာယုံအတူပြုပြီးတော့ရှုနိုင်တယ်ဒါရီကုံနဲ့ပြည့်စုံတယ်အာရဟနာပုဂ္ဂိုလ်ရဲ့ဂုံပါပဲဘုရားမြတ်စွာဘုရားဆိုတော့သူပြောကြရမလို့မြတ်စွာဘုရားဤတပည့်ဖြစ်တဲ့ရဟနာတွေဒီတိုင်းပြည့်စုံတာပဲဝိပဿနာယောဂီပုဂ္ဂိုလ်ရဲ့သင်္ခါရုပ္ပခဏ်ညာကောင်းကောင်းဖြစ်နေတဲ့အခါဒီတိုင်းပြည့်စုံပါတယ်အဲဒီတော့ဒီဒါရီကုံနဲ့ပြည့်စုံတဲ့ တရားရဟနာပုဂ္ဂိုလ်တွေအာယုံကြည့်အောင်တိုင်းလိုက်ဆိုကြအောင်စေဒါဒီကောင်းသောအာယုံမကောင်းသောအာယုံနှမျိုးလုံးကိုအတူပြုလျက်ပြုတော်မူနိုင်သောဘုရားယဟန္တာ င်များအပေါင်းကိုဒါရီကောင်းသောအာယုံမကောင်းသောအာယုံဒါရီကောင်းသောအာယုံမကောင်းသောအာယုံဤနှမျိုးကို အတူပြုလျက်အရှုရှုတော်မူနိုင်သောဘုရားယဟနာအရှင်မြတ်ပေါင်းဒါရီကောင်းသောအာယုံမကောင်းသောအာယုံဒီနှမျိုးကိုအတူပြုလျက်ရှုတော်မူနိုင်သောဘုရားယဟန္တာ ပုဂ္ဂိုလ်များအပေါင်းဘုရားရဟန္တာတွေအကုန်လုံးဒီတိုင်းရှုနေရတယ်ဒါရီဒါရီကုံနဲ့ပြည့်စုံတယ်ကောင်းတဲ့အာယုံမကောင်းတဲ့အာယုံကောင်းတဲ့အာယုံနဲ့တွေ့လည်းမထူးကြဘူးမကောင်းတဲ့အာယုံနဲ့တွေ့လည်းမထူးကြဘူးစိတ်ဓာတ်ကလေးဟာကြံနေပြီးပြီးတော့ကြီးကြီးလေးနဲ့သာမန်ရှင်ရှင်ဖြင့်ကောင်းတဲ့အာယုံနောက်လည်းမလိုက်ဘူးမကောင်းတဲ့အာယုံနောက်လည်းမလိုက်ဘူးတကယ်ကြီးနေတယ်ဝိပဿနာရှုလို့သင်္ခါရုပ္ပခဏ်ညာရောက်နေတဲ့အခါအဲ့ဒီတိုင်းပဲ ကောင်းတာမြင်ရလို့လည်းမထူးမကောင်းတာမြင်ရလို့လည်းမထူးကောင်းတာကြားလို့မကောင်းတာကြားလို့ဘာမှမထူးသူစားမြင်ုံမျှကြားုံမျှသိုံမျှလေးပဲသိပြီးတော့သွားတယ်အဲဒီတိုင်းပြုဆုံးလို့အားထုတ်ရမှာပထူမြေကြီးနဲ့တူအောင်စိတ်ဓာတ်ကိုပထူမြေကြီးနဲ့တူအောင်ပွားများရမယ်မိမိကိုယ်ကပထူမြေကြီးနဲ့တူအောင်ပထူမြေကြီးကကောင်းတာနဲ့တူလို့လည်းမထူးမကောင်းတာနဲ့မတူလို့လည်းမထူးအဲဒီလိုပဲ မိမိကိုယ်မှလည်းကောင်းတာနဲ့တွေ့ပြီးဖြစ်စေမကောင်းတာနဲ့တွေ့ပြီးဖြစ်စေအာယုံနောက်ကိုမလိုက်ဖဲနဲ့စိတ်ကလေးရတာကြီးကြီးလင်းသန်းသန်းရှင်းရှင်းနဲ့ဒီတနေအောင်လို့ဝါများအားထုတ်ရမယ်။ညဆောဘုရားအရှင်ရာဟုလာတွေဟောတယ်။ရှင်ရာဟုလာကပြီးတော့သက်ရှင်နေသားဆိုတာပဲကြီးကြီးမဟုတ်ပါဘူးသက်ရှင်နေသားပဲကြီးတယ်။အခုတရားနာနေတဲ့ပုဂ္ဂိုလ်တွေသက်ရှင်နေတဲ့ငယ်တဲ့ပုဂ္ဂိုလ်တွေပါမှာပေါ့။သက်ရှင်နေရွယ်လောက်ပုဂ္ဂိုလ်တွေလည်းပါမှာသက်ရှင်တဲ့ကြီးတဲ့ပုဂ္ဂိုလ်တွေကများမှာပါပဲ။ ဒါပြီးတော့ဒီတရားကသူကလည်းနည်းနည်းဆိုတော့အောက်မေ့အောက်မေ့နေမယ်ယောဂီပုဂ္ဂိုလ်တွေနေတော့သိမနေနေပါဘူးအဲယောဂီပုဂ္ဂိုလ်ကောင်းကောင်းမဟုတ်သေးတဲ့ပုဂ္ဂိုလ်အတုက္ကသာပုဂ္ဂိုလ်တွေကတော့သိနေနေတာပဲသိခဲ့တာပဲလို့အောက်မေ့မှန်စီစစ်တာသိမတက်ဘူးသူကဟောလို့လို့ဆိုရှင်ညာဟုလားဟောတာရှင်ညာဟုလားဆက်ရှင်နေတာဟောတာလို့နားမလည်တဲ့တရားတော့မဟုတ်နားလည်မဲ့တရားပဲမြတ်စွာဘုရားဟောတော့ကကြီးကြီးဟောတာအခုခွန်ကြီးကအပိုးမိုးတွေအများကြီးနားလည်အောင်အတိုင်းဝိုင်းနေထည့်ပြီးတော့ဟောနေတယ် အမှန်ကောင်းတဲ့တရားပါပဲနောက်ပထဝီဓာပြီးတော့အာဘောဓာနဲ့တူအောင်ဝါယောဓာနဲ့တူအောင်อืมအာဘောဓာနဲ့ဒီဇောဓာနဲ့တူအောင်ဝါယောဓာနဲ့တူအောင်အာဂါသဓာနဲ့တူအောင်ပွားရမယ်ဟောတယ်နောက်မေတ္တာပွားဖို့ကရုဏာမုဒိတာဥပေက္ခပွားဖို့ဟောတယ်အတုပဘာဝနာပွားဖို့ဟောတယ်နိစ္စ ानु ပါဒနာပွားဖို့ဟောတယ်အဲ့ဒါတွေဟောပြီးတော့မှသင်္ညာဟုလာမေးတဲ့အာနာပါနာတိသမารီပွားများပုံကိုအကျေဝိဒ္ဓါကဟောပါတယ်ဒီသုတ်က တော့ဒီနေ့တော့၄နာရီရတယ်တော်တော်ကျော်သွားနေသိမ်းမှပဲတရားဒီနေ့ညတောင်းမှာအဲဒီရာဟုလောဝါဒမဟာရာဟုလောဝါဒသုတ်တန်တရားကိုဟောရတဲ့ကုသိုလ်နာရတဲ့ကုသိုလ်မိမိတို့ဆောင်သိနာတဲ့ကုသိုလ်သီလကုသိုလ်မိမိဆောင်သိနာသီလသီလကုသိုလ်ဒီနေ့ဘုဆွန်ကျက်သိက္ခာတုတ္တရဒါနကုသိုလ်အဲဒီကုသိုလ်တွေအကုန်လုံး ညပေးဝေကြအောင်ညပေးဝေပြီးတရားသိညာယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားဟောခြင်းဓမ္မဒေသနာကုသိုလ် တရားနာခြင်းဓမ္မသဝနာကုသိုလ်သတ်ရှိသောဒီကောင်းမှုပေါင်း၏ဒီကောင်းမှုအပေါင်း၏အဖို့ပါကကိုအမိအဖာဆရာသမားတို့အား၎င်းဤရ၌ရောက်ရှိနေသော လူပရိသတ်အပေါင်းနတ်ပရိသတ်အပေါင်းတို့အား၎င်းညပေးဝေပါကုန်၏ညပေးဝေပါကုန်၏ညပေးဝေပါကုန်၏အလုံးစုံသောအတ္တဝအပေါင်းတို့အားလည်းညပေးဝေပါကုန်၏ညပေးဝေပါကုန်၏ အလုံးစုံသောတတ္တဝါအပေါင်းတို့သည်ကျွန်ုပ်တို့ကျွန်ုပ်တို့ပြုသောကုသိုလ်ကောင်းမှုဤအဖို့ပါကကိုအမြတ်ရကြ၍ကိုစိတ်နှပြသမ်းပါကြသည်ဖြစ်ပါစေကုန်သတည်း